ဉာဏ်တွင်ကဟောခဲ့တဲ့တရားနဲ့ဆက်အဆက်ပါပဲဉာဏ်တွင်ကဟောခဲ့တဲ့တရားဉာဏ်နေကြလို့ချင်း၆တက်ကြီးမှာဟော၆တက်ကြီးပြင်းထားတယ်ဘုရားနင်း90ဒီထိမကုသဝဲလို့အဲဒီဟာကိုသောမုတ်တွေဘုရားဒီသိဟာဇာရဲ့ရိုက်ခိုင်းတယ် ဘုံနေတဲ့ဘုံနေတဲ့ကဒီစာဒီစာယောဂတော့မနေ့ကပဲပြီးပါတယ်ဒါကတော့ရိုက်လို့တော်ဦးတင်တယ်ရိုက်ခိုင်းလို့ရှိရင်သူတို့မှာတာဝန်လေးနေပြီလို့နည်းနည်းပြီးလို့မနေ့ကညနေကမှပြေးလိုက်တော့ခနေ့ပြရဖို့ဆိုသိမလွယ်ဘူးလို့ဒါကဒါမျိုးသူတင်ရကယူသွားပြီးတော့ခိုင်းလို့ပြီးတော့ပြီးတာနေရာကြပါရဲ့

ဆင်းရဲငြိမ်းရာအစစ်မှန်တရားနဲ့မေဃသစ္စာဆင်းရဲငြိမ်းရာယောက်ျောင်းဖြစ်သောစစ်မှန်တရားယောက်ျောင်းစစ်မှန်တရားအဲဒီလို၄ပါးရှိတယ်အဲဒါရှိတုန်းကလည်းပဲအဲဒီဆောင်မှုကလေးတွေကတော့သို့ဘူးခဲ့ပါပြီအဲဒီ၄ပါးထဲမှာဒုက္ခသစ္စာစူစာပိုင်းခြားပြီးတော့သိရမယ် သမုဒယသစ္စာကိုဆိုတာပယ်ရမယ်ညောရသစ္စာဆိုတာမျက်မှောက်တွေ့ပြီးတော့သိရမယ်ဆက်ရပါမယ်ပေါ့မေဃသစ္စာမေဃသစ္စာဆိုတာကမိမိတဏ္ဍာဖြစ်ပွားစေရမယ်အဲဒါကိုသိပယ်ဆိုင်ပွားသစ္စာများအထင်ရှားသိအောင်ကျင့်ရမည်အဲကိုယ်တိုင်သိရမယ်သစ္စာဒါဒုက္ခသစ္စာပဲ ပယ်ရမယ့်သစ္စာသမုဒယသစ္စာဆက်ရောက်ရမယ့်မြတ်မပြုရမယ့်သစ္စာနိရောဓသစ္စာနိဗ္ဗာန်တရားမိမိတဏှာဖြစ်ပွားစေရမယ့်ဟာကမေဃသစ္စာမေဃရှိပါတရားပဲအဲဒါတွေနားလည်ရအောင်သိပယ်ဆိုင်ပွားသစ္စာလေးပါတဲ့သစ္စာများ သင်ရှားသိအောင်ကျင့်ရမည်သင်ရှားသိအောင်ဒါဒါသိအောင်ကျင့်ဖို့ဘုရားသာသနာတော်မှာဒီသစ္စာလေးပါးသိအောင်ကျင့်ရတာပဲဘုရားအလောင်းတော်လိုက်ဒီသစ္စာလေးပါးသိတဲ့ဉာဏ်သိအောင်လို့စပြီးကျင့်လာတာအဲဒီတော့ကျင့်ပြီးသစ္စာလေးပါးသိပြီးဘုရားဖြစ်တာဥပါဒနဲ့ခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုရှုရင်းနဲ့ဝိပဿနာဉာဏ်နဲ့ဆင်းရဲတက်ပြီးတော့မဉ္ဇဏ်ဖွဉ္ဇဏ်နဲ့ဆင်းရဲရောက်ရတမေဖို့ရောက်ပြီးတော့ဘုရားဖြစ်တော်မူတာကို အဲသစ္စာလေးပါးအကုန်လုံးသိသွားတယ်အဲဒီလိုသိအောင်ကျင်ရမယ်ဆိုတာကိုအပ်ပြီးတော့မှတ်သားရအောင်ပေါ့လေရှိရတဲ့ကြားဘူးနဲ့တတိယမြတ်တဲ့တိကျမှာကြီးလည်းပါဆိုရမယ်သီပေဆိုင်ပွားသီပေဆိုင်ပွားသစ္စာများသစ္စာများသင်ရှားသိအောင်ကျင့်ရမည်သင်ရှားသိအောင်ကျင့်ရမည်ဆိုစာရွက်နဲ့တော့သီပေ မယ်သိရမယ်ဒုက္ခသစ္စာတရားပယ်ရမယ်သမုဒယသစ္စာတရားအဲရောက်ပြီးတော့တွေ့ရသိရမယ်မေဃသစ္စာတရားမိမိတဏ္ဍာဖြစ်ပွားစေရမယ်အဲဟိုနိရောဓသစ္စာဆက်ရောက်ရမယ်ဆက်ရောက်ရမယ်နိရောဓသစ္စာတရားမိမိတဏ္ဍာဖြစ်ပွားစေရမယ်မေဃသစ္စာတရားအဲသစ္စာ၄ပါးတရားကို သစ္စာများဆိုအဲဒီသစ္စာ၄ပါးတရားတွေကိုရှားသိအောင်လို့ကျင့်ရမည်ဒါတွေဟာဒုက္ခပဲဒါတွေဟာသမှုရိယပဲဒါကនិရောဓဉာဏ်ဉာဏ်တရားပဲဒါကမေဃမေဃရှိပါတရားပဲဆိုတာအဲဒါတွေကိုကိုယ်တိုင်တွေ့ပြီးတော့ကိုယ်တိုင်တရားသိအောင်ကျင့်ရမည်အဲဒီထဲမှာမှတ်1 ဒုက္ခသစ္စာပြိညေယံမြန်မာဝိညာဉ်လေးကဒုက္ခသစ္စာနာကပုံမခရလေးကဒါလေးကရုံးရဆိုနှုတ်မိဘူးဆိုတာနှုတ်ရမှာလေဒုက္ခသစ္စာနဲ့ပြိညေယံတစ်ဆယ်တည်းပါပုံမခရလေးမရှိရပါဘူးညဒုက္ခသစ္စာဆင်းရဲစေမှဖြစ်သောဒုက္ခသစ္စာတရားကိုပြိညေယံပိုင်းခြား၍သိရမည်ဒါဓမ္မစကြာသုဘစာ၏မြတ်စွာဘုရားဟောထားပါတယ်။ ဣဒံဣဒံခောပါဏဘိက္ခွေဒုက္ခအရိယသစ္စာဣဒံဒုက္ခအရိယသစ္စာတိမေဘိက္ခွေပုဂ္ဂိုလ်နာနုတ္တတိမေသက္ကုဥဒ္ဒဘာညာနာဥဒ္ဒဘာပညာဥဒ္ဒဘာဝိဇ္ဇဥဒ္ဒဘာအာလောကဥဒ္ဒဘာဆိုပြီးတော့ဟောတဲ့အပိုက်ထဲမှာဒါကဒုက္ခသစ္စာပဲလို့ရှင်းကမသိသေးတဲ့ညာအခုသိလာပြီဆိုပြီးတော့ပြောပါတယ်အဲ့ဒါသိပြီးတော့ တာခောပဏိတံဒုက္ခအရိယသစ္စာပရိညေယနိဟိုဒုက္ခအရိယသစ္စာကိုပရိညေယပိုင်းခြားသိရမှာပဲပိုင်းခြားပိုင်းခြားပြီးပိုင်းမင်းနိုင်နိုင်မမကံကံသိရအဲဒီလိုလည်းအသိဉာဏ်ငါမှဖြစ်လာပြီဆိုတာကိုစัจ java သုံးမြတ်စွာဘုရားဟောထားတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီတိုင်းဖြစ်ရမှာနိဗ္ဗာန်ရှုနေရင် ဒါကဒုက္ခဆင်းရဲတွေပဲဒီလိုလည်းသိရမယ်อืมအဲဒီဒုက္ခသစ္စာကပိုင်းခြားသိရမယ်ဒီလိုသိရမယ်တရားပဲသိရင်သိလိုက်တဲ့တရားပဲဆိုတာဒီလိုလည်းပဲကိုယ်တိုင်တွေ့ပြီးတော့သိရမယ်အဲဒီတော့ဒုက္ခသစ္စာကိုသိရမယ်ဆိုဒုက္ခသစ္စာကဘာတွေလဲဆိုလို့ရှိရင် သံခိတ်တေနာပင်စုပါဒနဲ့ခန္ဓာဒုက္ခလို့အချင်းချုပ်တော့ဥပါဒနဲ့ခန္ဓာ၅ပါးဟောထားပါတယ်အကျယ်ဆိုလို့ရှိရင်တော့ဇာတိဒုက္ခဇရာဒုက္ခမရဏဒုက္ခစသည်ဖြင့်တော်တော်ကျေပြတ်ပါတယ်ဗျ။ဩကာပိယောဒုက္ခဓမ္မနာတဥပါယသအဲ့ဒါတွေလည်းဒုက္ခအပိနာပြောကပြိဝေပြောကအင်းမုန်းစရာတွေနဲ့တွေ့နေတာလည်းဒုက္ခချစ်စရာတွေနဲ့ကွဲပြားနေတာလည်းဒုက္ခ

မြစ်သက်သာယာပြီးဆွဲလာတာရှိတယ်။မှားယွင်းပြီးဆွဲလာတာရှိတယ်။ဘာတွေဆွဲလာလဲဆိုမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေရာဖြင့်လို့ဆွဲလာတယ်။မိမိသာနာမှာသင်္ချာဖြစ်ပေါ်နေတဲ့ယုံနာတရားတွေကိုမြဲတဲ့နေရာဖြင့်လည်းဆွဲလာနေတယ်။ချမ်းသာတဲ့နေရာဖြင့်ဆွဲလာနေတယ်။ပုဂ္ဂိုလ်သတ္တဝါနေရာဖြင့်ဆွဲလာနေတယ်။မှားယွင်းတာဆွဲလာတာဒိဋ္ဌိဥပါဒံခေါ်တယ်။ ပြည့်တဲ့ပါရမီဆွဲလန်းတာကတော့တဏှာတဏှာဥပါဒရေးကြည့်တာလည်းတဏှာဥပါဒရေးကြည့်ဆုံးပါပဲဒိဋ္ဌိဥပါဒကသောတာပန်မှာကျင့်တော်ရင်မယ်လို့ဒီဥပါဒကမကင်းအကုန်လုံးကင်းတာမဟုတ်သေးတဏှာဥပါဒမကင်းသေးလို့ဘဝတွေထပ်ခါတကဖြစ်သေးတာပဲอืมသောတာပန်မှာသက္ကသကဖြစ်အရာကလည်းဖြစ်တာအနာကလည်းဖြစ်တာရဟန္တာကြမှာအကုန်လုံး တဏှာပါကင်းပါလို့အဲဒီတော့မဖြစ်တော့ဒီတော့တဏှာဥပါဒံကအရေးကြီးပါတယ်နှစ်သက်တာဥပါဒံမာယင်းစွာ ချင်မှတ်ပြီးဆွဲလာတာကဒိဋ္ဌိဥပါဒံဒါကတော့သောတာပတိမဲ့ဖို့ရောက်လို့ရှိရင်ကင်းတော့ပါတယ်လို့အဲတော့ဆွဲလာမှု ဥပါဒံအာယုံဖြစ်တဲ့တရားဥပါဒနဲ့ခန္ဓာကိုခေါ်သည်တဲ့ဥပါဒနဲ့ခန္ဓာဆိုတာဘာလို့ဆိုရင်မိမိတို့ကနာမှာဖြစ်ပြတဲ့ယုံနာတရားတွေပဲอืมသံခိတ္တနာပင်စုပါဒနဲ့ခန္ဓာဒုက္ခသံခိတ္တနာအချင်းချင်းဝါချင်းပြောလို့ရှိရင်မစ္စ၅ပါးကတော့ဥပါဒာနဲ့ခန္ဓာဥပါဒာနဲ့ခန္ဓာတို့သည်ဥပါဒာအာဝိသခန္ဓာတို့သည်ဥပါဒာအာဝိသခန္ဓာသာဘာလဲဆို ဆွဲလန်းအပ်သောတရားတွေအမြဲတဲ့အနေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်အနေနဲ့ထင်မှာဆွဲလန်းအပ်တဲ့တရားတွေဥပါဒခန္ဓာတွေပဲတဲ့အဲ့ဒါတွေကဒုက္ခဆင်းရဲတွေအဲ့ဒီတော့တရားတွေဘယ်မှာရှိတာလဲမိမိရဲ့တဏ္ဍာမှာရှိတာပုဂ္ဂိုလ်တိုင်းတ attva တိုင်းမြင်မှာရှိနေတော့မြင်တိုင်းကြားတိုင်းနားတိုင်းစားသည့်တိုင်းတွေ့ထိတဲ့စေကုသနာကြံသည့်တိုင်းဓဝါ6ပါးကသင်္ချာပေါ်နေတဲ့ယုံနာနေ ထင်ရှားပေါ်လာတယ်ဒီမင်းကကွာပေါ်လို့ရတာဟုတ်ပေါ့သူကသူပေါ်နေတာပေါ့မြင်လို့ရှိရင်ဒီနေ့ကလည်းပြောပြီးသားပဲမြင်တဲ့အခါကလည်းမြင်ရတဲ့အခြင်းကသင်ကြားတွေ့နေရမြင်သိတာကလည်းတွေ့နေရမြင်သိမှုဉာဏ်ဖြစ်တဲ့မျက်စိရုပ်ကလည်းပဲစဉ်းစားကြည့်ရင်သူကသင်ကြားတွေ့နေရတယ်ဒါကမြင်လို့ဆိုမျက်စိကနေမြင်တော့မျက်စိမိပြီးတော့မြင်အဲမျက်စိရုပ်နဲ့အခြင်းရုပ်ရုပ်ဘာသာနဲ့ခန္ဓာပဲ မြင်သိတာကနာဥပါဒနာခန္ဓာပဲပြုတ်ခွဲလို့ရှိရင်မြင်နာဥပါဒနာခန္ဓာက၄ခုရှိတယ်အကောင်းဆုံးခံစားတဲ့နေရာချင်းဖြစ်တာဝေဒနာဥပါဒနာခန္ဓာမှားသားတဲ့နေရာချင်းလည်းဖြစ်သေးတာကိုသင်ညာဥပါဒနာခန္ဓာအဲတော့ဇုံတစ်ခုကိစ္စပြီးအောင်လို့ပြုပြင် မြင်တဲ့နေအားဖြင့်လည်းဖြစ်တဲ့ဒါသင်္ခါရဥပါဒနဲ့ခန္ဓာလေစေတသိက်အားဖြင့်ဆိုရင်90ရှိပါတယ်သင်္ခါရဥပါဒနဲ့ခန္ဓာစေတသိက်90ရှိအများကြီးပဲอืมဒီလိုစေတသိက်တွေကလည်းထင်ရှားပါတယ်စေရနာဆိုတာဒီလိုခုဖြစ်ရှင်တာဖြစ်ရမယ်အကြောင်းကြဆိုင်ပြီးတာဒီလိုထင်ရှားတယ်နေတိကာရဆိုတာနှလုံးသွင်းတာသူလည်းပဲထင်ရှားပြီးတော့အကုသိုလ်တွေကလောဘတို့ဒေါသတို့မာနတို့ဒိဋ္ဌိတို့ဒီလိုဟာတွေကလည်းထင်ရှားတာအကုသိုလ်တွေက ဒေါသကတွေ့ခြင်းနဲ့ဒေါသကအဲစိတ်ဆိုးတဲ့ပြင်းမာတဲ့မာနကကိုယ့်ဟာကိုယ်အထင်ကြီးတယ်အဲဒီလိုဟာတွေထင်ရှားတာပဲကုသိုလ်တွေကလည်းအလောဘအဒေါသအမောဟအလိုမရှိတာတို့အဲစိတ်မဆိုးတာမပြင်းမာတာတို့အဲဒီလည်းပဲသူကထင်ရှားတာတွေရှိပါတယ်သဒ္ဓါတရားယုံကြည်တာ တတိတရားကမှားရတာအဲ့ဒီတော်ရဲ့ကုသိုလ်တရားတွေကထင်ရှားပါတယ်အဲ့ဒါတွေဟာရတမရတမညာမရောက်သေးလို့ရှိရင်ဖြစ်ရင်ဒါတွေကခဏမစက်ဖြစ်ပြန်တာလေဘဝတည်းဖြစ်ပြီးတော့ဘဝလုံးဖြစ်ပြန်တာလေဒါဒုက္ခသစ္စာတွေလူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတ attva တိုင်းတ attva တိုင်းလူသာမဟုတ်နတ်တရားနတ်သာမဟုတ်မြမာတွေရော တ္တဝရတ္တဝတိုင်းသာနာမှာမြင်နိုင်ကြတဲ့ပေါ်နေတာတွေဒုက္ခသစ္စာတွေပဲအဲဒီဒုက္ခသစ္စာတွေကိုဒုက္ခသစ္စာပြိညေယံဒုက္ခသစ္စာဆင်းရဲဆင်းမပြတဲ့ဒုက္ခသစ္စာတရားကိုပြိညေယံပိုင်းခြားရင်သိရမည်အဲဒါလေးကတော့ပါဠိလေးဒုက္ခသစ္စာပြိညေယံဒါကပါဠိတတ်တဲ့ပုဂ္ဂိုလ်တွေမှာပို့ပြီးရှင်းပါဠိမတတ်တဲ့ပုဂ္ဂိုလ်တော့လည်း မှတ်ထိုင်တယ်ဘယ်ပါလဲသိမမြအောင်ဒါရောက်မှတ်ရအောင်လို့ဘုရားပါဠိလေးထည့်ထားဗမာလူကတော့ဒုက္ခသစ္စာဆိုဆင်းရဲအမှန်ပဲဆင်းရဲအမှန်ဆိုတာယုံနေတာပါပဲဟင်းရတယ်နေချမ်းသာတယ်ပုဂ္ဂိုလ်သားတော်များရင်ဆွဲလာဆွဲလာအပ်တဲ့ယုံနာနေပဲတဲ့ခဏမစက်ဖြစ်ပြင်လို့ဒါတွေဟာဒုက္ခသစ္စာဆင်းရဲအမှန်တရားတွေ အဲ့ဒါတွေကိုပရိညေယံပိုင်းခြားသိရမည်ဒီကံပိုင်းခြားပြီးတော့သိရမယ်ပိုင်းခြားဆိုတာကလည်းဘာနဲ့မှလည်းခွဲသိဖို့ဒီလိုတော့မဟုတ်ပါဘူးဆင်းရဲနေရာချင်းမှမကံကံသိဖို့ပါပဲအဲ့ဒါပဲဒုက္ခသစ္စာကိုပိုင်းခြားရသိရမည်ဆိုတာဗမာလိုတူတူတော့ဒုက္ခသစ္စာပိုင်းခြားရသိရမည်ဒီနေ့ဟိုမှာပါသွားတယ်အခုဒီကတော့အမောက်ကလေးနဲ့ရေးထားပါတယ် ဆင်းရဲအမှန်ယုံနေနံဧကံပိုင်ချသိယာနိဆိုရမယ်ဆင်းရဲအမှန်ယုံနေနံဧကံပိုင်ချသိယာနိဧကံပိုင်ချသိယာနိဆို ယုံနဲ့နာမိမိတို့သာနာမှာရှိတာလေဧကံပိုင်းခြားသိရမယ်ဆိုပြညဉ့်ပါဠိကိုပြညဉ့်ပိုင်းခြားရသိရမည်ပိုင်းခြားသိအောင်ဘယ်နဲ့လဲမလို့ရှိရမှာမြင်တိုင်းနေတိုင်းဟာသင်ရှားတဲ့တရားဟာမျက်စိနဲ့အရှင်းငါယုံမြင်သိတာကနာဒါဥပါဒနဲ့ခန္ဓာ၅ပါးပဲဒုက္ခသစ္စာတရားဆင်းရဲဆင်းမှတရားအဲ့ဒါပိုင်းခြားပြီးသိရပိုင်းခြားသိအောင်ဘယ်နဲ့လုပ်ရမလဲမြင်တိုင်းနေတိုင်းရှိရမှာ မြင်ကိုင်းမှာသူကရှိတာကိုမြင်ကိုင်းမှာမှရှိတာဒီပြင်ခါမှာရှိတာမဟုတ်ဘူးမြင်ကိုင်းမှာမရှိလို့ရှိရင်တော့အဲ့ဒါလေးကိုမြဲတည်နေထင်းတာချမ်းသာတယ်ထင်းတယ်ပုဂ္ဂိုလ်သားတစ်ပါးကငါပဲလို့ထင်းတယ်အဲ့ဒါဥပါဒဏ်လေးဖြစ်ပြီးတော့အာယုံပြုတ်နေတာအဲ့ဒီလိုဥပါဒဏ်လေးမဖြစ်ရအောင်ပရိညေယပိုင်းခြားသိရမယ်ဒုက္ခသစ္စာပိုင်းခြားသိရမှာဘယ်နဲ့လုပ်အောင်လို့ဆို အဲ့ဒါရှုမှတ်မှဖြစ်မှာပေါ့မရှုမှတ်ရင်ဘယ်သိမလို့မြင်တိုင်းမြင်တိုင်းရှုရမှာသင်မှာယုံနေတာဧကပိုင်ချသိရမည်အဲပေါ်တိုင်းပေါ်တိုင်းရှုရမှာမြင်တိုင်းမြင်တိုင်းမြင်တိုင်းမြင်တိုင်းမြင်တာရှုရမယ်ထို့အတူကြားတိုင်းကြားတိုင်းလည်းကြားတာရှုရမယ်နားတိုင်းနားတိုင်းနားတာရှုရမယ်သာသီတိုင်းနဲ့သာသီတာရှိရမယ်။သာစားတဲ့ခါကလည်းရတာလေးပေါ်နာရှိတယ်။အဲဒါလေးကရှိရသိမလွယ်ဘူးဒါလည်းစားရသောက်တဲ့ခါမှာ ဒီဘုန်းကြီးတို့ရှင်ရှင်လင်းလင်းစားတောင်းနေတဲ့ပုဂ္ဂိုလ်တွေတော့လွယ်တော့ပါအများဆုံးနဲ့စားတောင်းနေရတဲ့ခါမှာမဖို့အပြဲမလွယ်မှန်နေလို့ရှင်တော်တော်နဲ့မပြီးဘူးစားတာကလည်းပဲဖြည်းချင်းလေးမှန်နေရတော့မှာအဲလည်းနဲ့ကင်နာရောဘာရောယူလာတာတရားပါးစားတဲ့ခွန်းတာရောဝါတာရောအကုန်လုံးလျှောက်ပြီးတော့မှန်နေရတာဒါထမင်းတစ်ခုကအကြာကြီးဟောမှတ်ဖို့ရတာ များနဲ့အများစုနဲ့ဆိုတော့ပြည့်စုံမဟုတ်တော့မလွယ်ပါဘူးအဲတဘာတဲ့တယောက်တည်းနေတဲ့ပုဂ္ဂိုလ်တွေကြတော့တော်ပါရဲ့ပေါ့အဲဒီတော့စားတယ်စားတယ်လည်းမှားရတွေ့ထိတိုင်းတွေ့ထိတိုင်းဆိုတော့ပြည့်လို့တွေ့ထိတာကတော့ကိုယ်တည်းကအတွေ့ထိနေရာကရှိတာပဲအသားရင်ကောင်းနေတဲ့နေရာတွေကအဲဒါတွေ့ထိမှုကြီးတရားရုပ်တွေရှိနေတာပဲရုပ်ကြီးတွေကို ရုပ်ကြီးတွေလို့ခေါ်တယ် အဲ့ဒါတွေနည်းရှိနေတာပဲအဲ့ဒါတွေပေါ်တိုင်းပေါ်တိုင်းဒါရှိရမှာလေဥစ္စာစိတ်ကူးစဉ်းစားကြံနေတဲ့ခါလည်းပဲယုံနာနေဖြစ်တာများသောအားဖြင့်စိတ်ကူးထဲမှာပေါ်တဲ့အာယုံလားအာယုံရောသိမြရောအကုန်လုံးယုံနာနေဖြစ်တာစိတ်ကူးထဲပေါ်တဲ့အာယုံကတော့ယုံနာမဟုတ်ဘဲနဲ့သိမြလည်းနည်းနည်းပါးပါးရှိပါတယ်နောက်ပိုင်းသားကျတော့ပေါ်ပြတယ်နည်းနည်းပါးပါးရှိပါတယ်ဒါပေမဲ့လို့များသောအားဖြင့်ယုံနာနေအထင်ရှားနေအဲ့ဒါတွေကို ပေါ်တိုင်းပေါ်တိုင်းရှိပါမည်တဲ့ဆင်းရဲအမှန်ယုံနေနာဧကံပိုင်ချာသိရမည်ခုဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေရှုမှန်နေအဲ့ဒါသိနေတာပဲတခါမှတခါသိတခါမှတခါသိမှတိုင်းမှတိုင်းသိနေမမှရင်တော့မသိဘူးဖောင်းနေပိန်နေမှရင်လည်းဗိုက်ထဲကဖောင်းတက်လာတဲ့ရုပ်ပင်ကျသွားတဲ့ရုပ်အဲ့ဒါသိနေတာအဲဖောင်းတာပိန်တာလေးထိပြီးတော့သိတဲ့ဟာလေးလည်းပဲဒါလေးလည်းသိနေတာနောက် အောင်းတဲ့ပင်နဲ့မှတ်တော့မှတ်သိတာလေးတွေပဲနောက်ပိုင်းကျတော့မှတ်သိစိတ်လည်းသိပြီးကျသိပြီးအဲ့ဒါလည်းသိတာပဲအဲ့ဒါတော့သိရအောင်လို့တဲ့ဒုက္ခသစ္စာတရားဆိုတာပိုင်းခြားသိရမယ်ပိုင်းခြားသိအောင်ဟာပေါ်တိုင်းပေါ်တိုင်းရှုမှသိတယ်မရှုရင်မသိဘူးဒါကြောင့်ရှုရသည်အဲ့ဒီေသနာနဲ့ဆက်လို့ရှိရင်ဒီခုဒီကတရားထုံးနေတဲ့ဥစ္စာတွေအင်္ဂဒသဘာဝကြတယ်ချိုးကြတယ်ဆိုတာနားလည်ကြဖို့ပါပဲ ဒါလည်းကြောက်ပါပဲသင်ရဲ့အမှန်ယုံနေနာဧကပိုင်ချတိယဧကပိုင်ချတိယဘာလို့မလဲဘောဝိဘောဝိမှာရှုရမည်မရှိရင်လည်းမသိဘူးရှုမှာပဲဒီယုံနာနဲ့ပြပေါ်စေမှမှတ်ခါအမှန်သိနိုင်သည်အဲ့ဒီလိုသိအောင်ဘယ်လိုလုပ်အောင်လဲဆိုမှတ်ပြီးသိတာတဲ့ယုံနာနဲ့ပြတွေဒုက္ခသစ္စာတရားတွေမှတ်ပြီးတော့သိတာမှတ်တော့လည်းပဲဒီတိုင်းစဉ်းစားပြီးတော့တွေ့ကြရတယ်စဉ်းစားပြီးမှတ်တာဒီလိုမဟုတ်ဘူးဆိုတာပေါ်စေမှ ပေါ်စေပေါ်ခိုက်မြင်စေမြင်ခိုက်ကြားစေကြားခိုက်တကယ်ပေါ်နေတဲ့ခိုက်ရှုမှမပေါ်ဘဲနဲ့စဉ်းစားတွေးရောပြီးရှုလို့ဒီလိုမဟုတ်ဘူးဆိုတာအဲ့ဒါလေးနားလည်အောင်လို့ရယုံနာနှစ်ပြားပေါ်စေမှရှုရမည်ဘယ်လိုလဲမှတ်ခါမှတ်ပြီးတော့မှန်တိုင်းသိပါလေအဲ့ဒီတော့ပရိညေယမှန်တိုင်းသိအောင်လို့ဟာယုံနာနှစ်ပြားပေါ်စေမှတ်ရမည်ဒါလေးနားလည်ထား မျက်စိကမြင်တဲ့နားကကြားတဲ့နှာခေါင်းကနားနဲ့လျှာရသစသဖြင့်ကိုယ်ကတွေ့ထိတဲ့ဒီကုသနာကြံစီတဲ့ပေါ်တိုင်းပေါ်တိုင်းနေမှတ်ပြီးတော့သိရမည်အခုမှတ်နေတာတွေကမှတ်တိုင်းမှတိုင်းဒုက္ခသစ္စာကိုပိုင်းခြားသိနေတာပဲသိကောင်းတယ်ရှုမှတ်တယ်ရှုမှတ်တယ်ဒုက္ခသစ္စာပိုင်းခြားသိနေတာပဲဒါအကောင်းဆုံးဒီလားမယ်အဲဆိုရမယ်ယုံနာနှစ်ပြားပေါ်စေမှာပေါ်စေမှာ မကအမှန်သိနိုင်သည်သုတ္တ ဝိပဿနာရှုနည်းဖြင့်မှန်တိုင်းသိဖို့ဒုက္ခသစ္စာတရားဆိုတဲ့ယုံနာနေဥပါဒနဲ့ခန္ဓာလိုလည်းခေါ်တယ်အဲ့ဒါတွေကပေါ်တိုင်းပေါ်တိုင်းရှုရတယ်ဘုရားအလောင်းတော့ဘုရားပြောင်းရှုတော့အဲ့ဒီရှုလာတာပဲဥပါဒနဲ့ခန္ဓာတွေအပြည့်ပြည့်ရှုတယ်ဆိုဒီလိုရှုတာအဲသာပေကျမ်းကနီးအားဖြင့်ဆိုရင်တော့ဆင်ခြင်လို့ရှိရင်ဒုက္ခသစ္စာကဘာတော့ဆိုရင်ယုတ်တရားနဲ့ စိတ်စေစိတ်တရားတွေအဲဒီလိုယုတ်ကဘာတွေတော့ဆိုရင်ယုတ်ရာကပထဝီအာဘောတေဇောဝါယောစသည်ဖြင့်ယုတ်တွေအားလုံး28ပါးတွေကအဲ28ပါးတွေက18ပါးပါပဲဒီဒီကော18ပါးဟောဟို7ပါးကတော့အဲ18ပါးဟော10ပါးကတော့သူက ညဉ့်ညသဘောတွေရှိပါတယ်ရုပ်ဆိုပေမဲ့လို့ရုပ်စစ်ကတော့အဲဒီမှာ78ပါရှိပါတယ်အဲဒီစစ်ပါတွေကဒုက္ခသစ္စာတရားတွေပြီးတော့စိတ်ဆိုတာဘယ်လိုတော့စိတ်စိတ်တွေအများကြီးအဲစိတ်တွေဆိုတာအကုသိုလ်စိတ်လည်းရှိကုသိုလ်စိတ်လည်းရှိအဲအမောစရကုသိုလ်စိတ်ဝိဘက်စိတ်ကရိယာစိတ်ဒီလိုလည်းရှိတယ်ယူပါဝစရကုသိုလ်စိတ် ဝိဘစိတ်ဝိရစိတ်အာယုဘောဇာကလည်းဝိဘစိတ်အဲဥပါဇာကလည်းကုသိုလ်စိတ်ဝိဘစိတ်ကိရိယာစိတ်တို့ရှိတယ်လောကုတ္တရာမှာတော့လောကီလောကီစိတ်တရားတွေအဲဒီကိုကိုယ်စဲထဲမှာလောကုတ္တရာစိတ်၄ပါးနှုတ်ပြီးတဲ့ကာလအဲဒီဖြစ်စံနဲ့ဒီ90ဆိုတော့ဖြစ်စံနဲ့တည်ရှိတာပေါ့လေအဲဒါတွေက လောကီတရားတွေလောကီစိတ်တွေကလည်းဒုက္ခသစ္စာပဲစေတသိက်တွေကလည်းအဲဒီလောကီစိတ်နဲ့ရှင်တဲ့စေတသိက်တွေဖာသဝေဒနာစသည်တွေဖာသဝေဒနာစသည်စေတသိက်တွေအလုံး52ပါးရှိတာကိုဒီ52ပါးလည်းပဲသူ့ရဲ့မြင်တဲ့သူမှတ်ရမှာမှတ်ပြီးတော့ဖာသဆိုတာအာရုံနဲ့စိတ်နဲ့တွေ့တာဝေဒနာဆိုတာခံစားတာပညာဆိုတာမှတ်တာစသည်ဖြင့်သူအနေအဓိပ္ပာယ်တွေလည်းနားလည်အောင် လေ့ကျင့်ရအဲ့ဒါတွေကလောကီစိတ်နဲ့ရှင်ပြီးတော့ဖြစ်တဲ့အခါမှာစေတသိက်တွေကလည်းဒုက္ခသစ္စာတွေပဲစေတသိက်တွေကလည်းဒုက္ခသစ္စာတွေပဲလို့အဲ့လိုသိရတယ်အဲ့ဒါကစာသီးနဲ့ပြီးတာအဲ့ဒီအဲ့ဒီလိုအဲ့ဒီလိုသိဖို့ပြောတာမဟုတ်ဘူးကြာတကယ်ကိုမိမိတဏ္ဍာတွေဖြစ်နေတာမှဒီအဘိဓမ္မာမှာဟောထားတဲ့အတိုင်း ရုပ်တွေနာမ်တွေကိုအကုန်လုံးစဉ်းကားအောင်တရားအထုတ်ပြီးတော့သိဖို့ကမဖြစ်နိုင်ဘူးသူကအသေးဖွဲအများကြီးဒါပေကျမ်းစာနဲ့ကြက်မှန်နေတဲ့ပုဂ္ဂိုလ်တွေလည်းအမြည်တွေနဲ့သာသိတာပဲတကယ်အဲ့ဒီထဲမှာပါဝင်တဲ့တရားလေးတွေဘယ်ချိန်ဘယ်လိုဖြစ်တယ်ဆိုတာသိဖို့တော့မလွယ်ပါဘူးသူကမဖြစ်ပါဘူးသူစာပြီးတတ်တဲ့ပုဂ္ဂိုလ်တွေလည်းသူတို့ကသူတို့ပြောတာဟောနေတကယ်ကိုယ့်အကိုုသနာဘယ်ချိန်ဘယ်လိုဖြစ်တယ်ဆိုတော့သိချာပြောဖို့ကမလွယ်ပါဘူးသူကအဲတော့ ဒုက္ခသစ္စာဆိုတာဥပါဒနဲ့ခန္ဓာ၅ပါးအဲစာနဲ့ပြောလို့ရှိရင်လောကီယုံနာတရားတွေလောကုတ္တရာမပါဘူးလောကီယုံနာတရားတွေလောကုတ္တရာဖြစ်တဲ့မက်ဖို့တွေမပါဘူးလောကီယုံနာတရားတွေအဲ့ဒါတွေဟာကမိမိတို့တဏ္ဍာအမြဲဖြစ်နေတာပုထုဇဉ်ပုဂ္ဂိုလ်ဆိုရင်အမြဲဒါတွေဖြစ်နေတာလား

ဒုက္ခသစ္စာအကုန်လုံးကင်းတာသို့တော်လည်းပဲဒီယဟနာမှာတော့ကိုဆွဲလာမှုမရှိဘူးသူကတော့ပြည်ပြီးသားဖြစ်နေမဆွဲလာဘူးနာဂာမှာလည်းပဲဆွဲလာမှုလုံးလုံးမကင်းနေတာတခုပဲအဲဆွဲလာမှုရှိတာတော့တော့စီရဲသူကသိပြောမများဘူးတရားကလည်းပဲဒီလိုပဲခံနေနေသောတာပန်လည်းပဲ ဆွဲလမ်းမှုကရှိသေးတာမကင်းသေးဘူးဒါကြောင့်မို့သူကမြစ်သက်သာဆွဲလမ်းပြီးတော့ကောင်းကျိုးချမ်းသာရအောင်အထုတ်မှုတွေသောတာပန်မှာလည်းရှိတာမလားရှိတာပဲဥဒုဇင်မှာတော့ကိုမြင်မှုကြားမှုနဲ့စပ်ပြီးတဲ့ကလာမြစ်သက်သာရပြီး ဆွဲလန်းဆွဲလန်းပြီးတော့ကိုကိုလိုအပ်တဲ့အကျိုးတွေရအောင်လောကရည်ရနဲ့လည်းပဲအထုတာရှိတယ်တရားရည်ရနဲ့ကုသိုလ်တရားတွေအထုနေတာလည်းရှိတယ်ဘယ်လိုပဲအထုအထု ချမ်းသာချမ်းသာကြောင့်နေအာထုံနေတာဟာဒါဒုက္ခသစ္စာတရားတွေဖြစ်ဖို့ပဲဘဝသစ်တွေဖြစ်ဖြစ်ရမှာဥရနာတရားကိုကြည့်ရတဲ့အဲ့ဒါတွေအဲ့ဒီလိုဖြစ်နေပါတယ်အဲ့ဒါတွေကိုဝိပဿနာရှုတဲ့ပုဂ္ဂိုလ်ကတော့အမှန်တိုင်းသိဖို့ရက မြင်တိုင်းကြားတိုင်းရှုမှမိသနာမြင်တိုင်းကြားတိုင်းနာနဲ့စသည်တိုင်းတွေ့ထိတဲ့စိတ်ကူးစားကြံတဲ့ဖြစ်ပြနေတာတွေအရောဒုက္ခသစ္စာတရားတွေအဲ့ဒါကို တန်ခိတ်တင်တာပင်စုပါဒနဲ့ခန္ဓာဒုက္ခအဲ့ဒါတွေကိုရှိရမယ်။အင်းဒုက္ခသစ္စာပရိနိယံပိုင်းခြားသိရမယ်ရှုပြီးတော့ဒီမှာမရှုဘဲနဲ့အလိုလိုတော့မသိဘူး။ဒါနဲ့ပင်နဲ့ကြက်မှတ်ပြီးတော့စဉ်းစားရုံနဲ့လည်းမသိဘူး။တကယ်ဖြစ်ပေါ်တဲ့တရားတွေဖြစ်ခဲ့ဖြစ်ခဲ့ရှုမှအဲ့ဒါတော့မှသိတယ်။ဒါကြောင့်အခုမြင်နိုင်ကြတဲ့ပေါ်လာတဲ့ညယုံနာတွေကိုရှုနေတာကဒုက္ခသစ္စာပိုင်းခြားသိနေတာပဲ။နာဝန်တာစေကောင်းတယ်။ ဘုရားသစ္စာကိုအမှန်တိုင်းသိလာသို့တော်လည်းစကားစားတော့တမာရီအာမကောင်းသေးလို့အသိဉာဏ်ကသိမရှင်းသေးဘူးအဲယုံနဲ့နာပိုင်းခြားမသိသေးဘူးခန္ဓာမစက်ဖြစ်ဖြစ်နေတာလည်းမသိသေးဘူးအိဇာဒုက္ခအနတ္တအစတော့မသိသေးဘူးအဲနောက်တမာရီညာအားကောင်းလာတော့အကုန်လုံးသိပါတယ်အဲလိုသိအောင်လို့ခုရှုနေရတာလည်းအဲဒါနားလည်ဖို့အဲဒီဆင်းရဲအမှန်ယုံနဲ့နာဧကံပိုင်းခြားသိရမည်ကြည့်နေတဲ့ဒါပရိညေယဒုက္ခသစ္စာပရိညေယကပြောတဲ့ သိအောင်ဘယ်နဲ့လုပ်ရမလဲဆိုယုံနာနဲ့ပြပေါ်စေမှာမှတ်ခအမှားသိနိုင်တယ်ရှုမှတ်ပြီးတော့သိနိုင်ပါတယ်မှန်တိုင်းသိနိုင်ပါတယ်ဘယ်ကရှုရမလဲဆိုယုံနာနဲ့ပြပေါ်စေမှာပေါ်စေမှာပဲတဲ့မြင်တိုင်းကြားတိုင်းယုံနာနေဖြစ်တိုင်းဖြစ်တိုင်းရှုပါအဲ့လိုရှုလို့ရှိရင်ဒုက္ခသစ္စာတွေမှန်တိုင်းသိတယ်ဆိုတာအမှန်တရားသင်ရှားပါတယ်အနာကောင်းပါတယ်ခုဒီမှာတရားထုတ်နေယောဂီပုဂ္ဂိုလ်တွေအဲ့ဒီယုံနာနဲ့ပြဖြစ်တိုင်းရှုနေရတာရှုပါသာတော့လည်း ဒီသမာဓိညာကအားမရှိသေးလို့အကုန်လုံးမသိသေးပါဘူးသမာဓိညာအားကောင်းပြည့်စုံလာတဲ့ခါကျတော့သိရဲ့ဒါပေမဲ့လို့သောတာပန်မဖြစ်သေးခင်တော့လည်းသိတယ်မလားသိမှာပဲသောတာပန်ကြာပို့ပြီးတော့သိတာပေါ့လေအဲသောတာပန်လည်းသရဂံတော့သူကအတိမပြည့်စုံဘူးသရဂံလည်းနာဂံတော့သိမပြည့်စုံဘူးနာဂံလည်းယဟနာတော့သိမပြည့်စုံဘူးအဲသိတာများတွေသူသိပြီးတော့နေတာတွေသို့တော့ရှုမှတ်ရင်သိတာများတယ်သိတယ်အဲ့ဒါလေး နားလည်ထားဖို့ဒါနားမလည်စရာမရှိပါဘူးသမှုရာသစ္စာပါဒပါသမှုရာသစ္စာပယမည်သမှုရာသစ္စာဆိုတာအဲသမှုရာသစ္စာဆိုတာဒုက္ခသမှုရာသစ္စာလို့ဒုက္ခသမှုရိယအရိယသစ္စာဒုက္ခသမှုရိယအရိယသစ္စာလို့သာပေမှာရှိဒုက္ခသမှုရိယအရိယသစ္စာကပို့ပြီးတော့သဘာဝကျပါဒုက္ခသမှုရိယအရိယသစ္စာလို့ပါဠိထဲမှာရှိတယ် ဒါမဲ့ဒီမှာတော့ဒုက္ခသမုဒယတွေဒုက္ခတွေထည့်ရင်လည်းရှင်းနေလို့အဲရိယသပုတ်ထည့်လည်းရှင်းနေတယ်ဒီမှာသစ္စာတွေမထည့်ထားပါဘူးဒီမှာဒုက္ခတွေကလည်းဒီတိုင်းပါသမုဒယသစ္စာပါဒပါသမုဒယသစ္စာသမုဒယသစ္စာကိုပါဒပါဘယ်ရကုဒသစ္စာပါတော့ဆိုလို့ရှိရင်ကာမဒနာဘဝဒနာဝိဘဝဒနာသုံးပါဆိုပြီးတော့ဓမ္မစကြာသုံးပါပဲရှင်းပြထားပါတယ်။ကာမုံအယုန်နဲ့တာနိသဒနာ ဘဝတွေတာနေတဲ့တဲ့ကဘဝပြင်းတယ်ဆိုပြီးတော့ဟိုကမျောလင့်ပြီးတော့တာနေတဲ့တဲ့တဏှာအဲဒီတဏှာတဏှာဥဒိညာနှစ်သက်တာယာမှုတဏှာဥဒိညာသမှုရသစ္စာပဲဝိပဿနာမရှိလို့ရှိရင်ဒုက္ခသစ္စာတွေအမှန်တိုင်းမသိဘူးမသိတော့အဲ့ဒီဒုက္ခသစ္စာတွေကိုနှစ်သက်တာမှုတွေဖြစ်နေတာပဲလူတိုင်းလူတိုင်းပဲမရှိတဲ့ပုဂ္ဂိုလ်တွေတိုင်းဖြစ်နေတာမြင်တိုင်းမြင်တိုင်း အမြင်ကောင်းလေးတွေသားနေတယ်မြင်စိုးမြင်စိုးတွေ့ရကြတော့လေအမြင်ကောင်းလေးတွေမျှော်လင့်ပြီးတော့သားရနေတာဟုတ်တူပဲကြားတဲ့ခါလဲကြားကောင်းသားရတယ်အကောင်းတာတွေကြားကြတော့လေကောင်းတာတွေကိုသာနှစ်သက်ပြန်တယ်အဲဒီလိုပဲသွားနေတာပဲမြင်နိုင်ကြားနိုင်နားနဲ့စသဖြင့်တွေ့ရှိတယ်အခုလူတွေမှာနှစ်သက်တာမှုဟာလောလောဆယ်ဖြစ်နေတာလေးတွေအကောင်းလေးတွေသာသာရှိတယ် ။ညောင်ကိုအဲ့ဒီလိုအကောင်းတွေဖြစ်ရအောင်လို့ညှော်လင်တောင်းတပြီးသားတာရှိတယ်။အဲ့ဒီလိုဖြစ်နေတာလေဒါဘာကြောင့်လဲဆိုလို့ရှိရင်ငငယ်ကြားလိုက်ပေါ်ကိုက်မှာယုံနာနေမအောင်မသိလို့ဒုက္ခသစ္စာတရားပိုင်းခြားမသိလို့ဒုက္ခသစ္စာတရားသိလို့ရှိရင်ဒုက္ခသစ္စာဆင်းရဲတရားမှသိတော့ဘယ်သာတော့မလို့ခဏမစက်ပြည့်သွားလိုက်ရှိတော့ဘူးအဲပေါ်ပြီးပြောက်သွားတယ်ဆိုတော့ချမ်းသာတယ်လို့မဆိုနိုင်ဘူးကိုယ်လူတိုင်းဘာမှမဖြစ်ဘူး ငါပဲသူပဲပုဂ္ဂိုလ်သားတော်ပဲသက်ရှင်နေတဲ့ကောင်ပဲလို့လည်းဆွဲလန်းကြမရှိဘူးအဲဒီတော့အဲဒီဒုက္ခသစ္စာတရားအသိဉာဏ်ရှင်းသလောက်ဒါနှစ်သက်မှုတဏှာငယ်ကြောင့်တဏှာနှစ်သက်သာပဲကွာကင်းရှင်းစေရမည်သမုဒယသစ္စာနှစ်သက်ပါရမှုသမုဒယသစ္စာကိုဘာတာဗံပေအာဤပေအာဤဆိုပေအာဤဆိုတာကင်းစေတာပါပဲ မှန်ကတော့တဏှာဖြစ်နေတာလေအဲ့ဒီတဏှာတွေမဖြစ်အောင်လို့ကိုယ်မူရာနဲ့နှုတ်မူရာနဲ့ပယ်လို့တော့မဖြစ်ပါဘူးစိတ်နဲ့ပယ်လို့တော့မဖြစ်ပါဘူးဒီမင်းကပယ်ရတာတော့မဟုတ်ပါဘူးဒါပေမဲ့လို့ပါဠိအသုံးကပယ်တယ်ဆိုတာဟာသမာလိုတော့ကိုကင်းစီတာပါပဲ ဒီယုံနာတရားတွေအမှန်တည်းရှုလို့ရှိရင်ဒုက္ခသစ္စာဆင်းရဲအဆင့်မှမှပြီးဆင်းရဲမှပြီးတော့နှိစ္စတာမှုကင်းတယ်မကောင်းမှပြီးတော့ကောင်းတယ်ထင်ပြီးနှိစ္စတာမှုမဖြစ်ဘူးအဲ့ဒါဟာပယ်ပြီးတာဖြစ်ပါတယ်ပယ်ဆိုတာဒီမင်းကအာဒါတွေသွားဟမလာကြနဲ့စသည်ဖြင့်ဒီလိုကိုယ်နဲ့နှုတ်နဲ့ဒီလိုပဲနေရတာမဟုတ်ပါဘူးအမှန်သိုံနဲ့မှားသိပြီးနှိစ္စတာမှုတွေမဖြစ်ဘဲနဲ့ကင်းသွားတာကိုဆိုလိုတယ် အဲ့ဒါကိုနားလည်အောင်လို့ပြပယ်ခွာကင်းရှင်းပယ်ခွာတယ်မထားပဲနဲ့ကင်းရှင်းစေရပြီပယ်ခွာတာဆိုကင်းရှင်းစေတာပါပဲအမှားသိရင်ဖြင့်အမှားသိမိပြီးဖြစ်မဲ့တဏှာကင်းသွားတယ်မဖြစ်တော့ဘူးအဲ့ဒါဟာပယ်ပြီးသားဖြစ်သွားတယ်လို့ဆိုလိုပါတယ်ဆင်းရဲကြောင့်တဏှာမြစ်သက်တာပယ်ခွာကင်းရှင်းစေရမြစ်တာဘာသာပါအဲရမယ်ဆင်းရဲကြောင့်တဏှာမြစ်သက်တာဆိုတာသမုဒယသစ္စာသမုဒယသစ္စာပယ်ရမယ်ဆိုတာဒါလေးကို ဘာသာပြန်တဲ့သဘောပေါ်။တောင်ပုဂ္ဂလိဒူလေးနဲ့နားလည်အောင်။ဆိုရမယ်ဆင်းရဲကြောင်းတဏှာမြစ်သက်သာသဲခွာကင်းရှင်းစေရမည်သဲခွာကင်းရှင်းစေရမည် ခွာရမယ်ကင်းစေရမယ်ဆိုတာဘယ်လိုလုပ်ကင်းရမလဲဆိုတော့ယုံနာနှစ်ပါးရှုသိကတနာပဲမှုကြီးစေသည်အဲယုံနာနှစ်ပါးကိုရှုသိလို့ရှိရင်အဲ့ဒီတနာကိုပယ်မှုကင်းရှင်းစေမှုကြီးပါတယ်အဲဒါရရှုသိရင်ပြီးရဲဆိုတာနားလည်အောင်လို့ရယုံနာနှစ်ပါးရှုသိကတနာပဲမှုကင်းစေသည်ရှုမှတ်တယ်ရှုမှတ်တယ် သမာဓိညာအားကောင်းတဲ့ခါကျတော့ခဏမစက်ဖြစ်ပြနေတာကြီးဟိုကလည်းဖြစ်ဖြစ်ဒီကလည်းဖြစ်ဖြစ်သူပြည်ကလည်းဖြစ်ဖြစ်ဘာမှအမြဲတည်နာပြူမချူမသိခင်ကတော့ရင်ကလည်းငါပဲအခုလည်းငါပဲရင်ကကောင်းတာလည်းငါအခုကောင်းတာလည်းငါပဲရင်ကမကောင်းသေးနဲ့အခုကောင်းလာတဲ့အခုမကောင်းမှလည်းတော့ကြာကောင်းမယ်ဒီလိုအစွဲလမ်းနေနဲ့ဖြစ်သက်မှုတွေဖြစ်နေတယ်အဲ့ဒါအခုပေါ်တိုင်းပေါ်တိုင်းမှတော့ပျောက်ပျောက်သွားမရှိတော့ဘူးဘယ်နေတဲ့ဇာတာတွေရှိတော့မလို့ ဖြစ်ပြီးပြောဖြစ်ပြီးတော့ဘာမှကောင်းတဲ့ဥစ္စာတွေမရှိဘူးအဲ့ဒါတွေကိုအမှန်တိုင်းပြီးတော့နှစ်သက်သာမှုကျင့်သွားတယ်အဲ့ဒါနှစ်သက်သာတဲ့နာကိုပယ်ခြင်းကိစ္စကြီးတာပဲအဲ့ဒါကိုနားလည်ရအောင်လို့ယုံနာနဲ့ပြသုတိကတဲ့မိမိတို့သာနာမှာမြင်စေကြားစေပေါ်စေကိုသုတိဒါဒုက္ခသစ္စာရှုပြီးတော့အမှန်တိုင်းသိတာကိုဆိုလိုပါတယ်သူတို့ပါပဲရှေ့အပိုင်းနဲ့ အဲဒီဒုက္ခသစ္စာရှုပြီးမှန်နေပြီလို့ရှိရင်ဒုက္ခသစ္စာပြီလို့ရှိရင်သမုဒယသစ္စာတဏှာကိုလည်းပယ်ခြင်းကိစ္စပြီးတယ်အဲမှုပြီးစေပြီဆိုရမယ်ယုံနာနဲ့ဗျာသုတိကသနာပဲမှုပြီးစေသည်သနာပဲမှုပြီးစေသည်သုတိကသုတိကသနာပဲမှုပြီးစေသည် ကြတဲ့ပေါ်တိုင်းနေရှုနေတာဒုက္ခသစ္စာကိုသိအောင်ရှုတာဒီတိုင်းဒီတိုင်းလည်းသမှုဒသစ္စာကိုပယ်ခြင်းကိစ္စပြီးတော့သမှုဒသစ္စာနှစ်သက်တာမှုမဖြစ်ဘဲနဲ့ကင်းသွားစေနိုင်တဲ့အတွက်သမှုဒသစ္စာကိုလည်းပယ်ခြင်းကိစ္စပြီးနေတာလေဒုက္ခသစ္စာပြီးသလောက်သမှုဒသစ္စာလည်းပယ်ခြင်းကိစ္စပြီးပါတယ်အဲဒီတော့ပြီးသွားလို့ရှိရင်နောက်ဆုံးအရိယမေဃသစ္စာဖြစ်တဲ့အခါနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သိရတယ် အဲ့ဒါကတော့နောက်ဆုံးကျမှမေဃသစ္စာအကြောင်းတော့ပြုစွာပြောကြတော့ကောင်းတယ်ဒါမှမဟုတ်ဒီဒေသနာသင်္ဃဒီတိုင်းပဲရှိတယ်မျောရာသစ္စာသစ္စိကတာဗံမျောရာသစ္စာကိုမျက်မှောက်ပြုသိရမည်သစ္စိကတာဗံဆိုမျက်မှောက်ပြုမျက်မှောက်တွေ့ပြသိရအဲဒီမှာဒုက္ခនិရောဓအရိယသစ္စာသစ္စိကတာဗံလို့ပါဠိရင်းကဒုက္ခនិရောဓညာတော်နဲ့ဒုက္ခនិရောဓံလို့လည်းဒီလိုရှိတယ် မာနိရောဓရှိတာမသရဏီကိုကြဒုက္ခနိရောဓအရိယသစ္စာသစ္စိကတဗံလို့ပြပါဒီမှာတို့ကျုပ်နိရောဓသစ္စာသစ္စိကတဗံနိရောဓသစ္စာနိဗ္ဗာန်တရားကိုမျက်မှောက်ပြုပြီးသိရမယ်ကိုယ်တိုင်တွေ့ပြီးသိရမယ်သူများပြောတာနဲ့ကြားနာပြီးတော့သဘောကျအောင်သိုံနေမဟုတ်ဘူးကိုယ်တိုင်ကိုတွေ့ပြီးသိရမယ်လို့ဆိုလိုပါတယ်အဲ့ဒါကိုသင်ရကင်ပါနိဗ္ဗာန်မုတ်ချမျက်မှောက်ပြုပါမည်အဲ့ နိဗ္ဗာန်နိရောဓသစ္စာဆိုတာနိရောဓဆိုတာငြင်းချုပ်တာငြင်းတာကျင်းတာကိုငြင်းကျင်းပါနိရောဓသစ္စာဆိုတာနိဗ္ဗာန်ပဲငြင်းကျင်းပါနိဗ္ဗာန်အဲမုတ်ချမျက်မှောက်ပြုတာသစ္စကတာမှာမျက်မှောက်ပြုပြီးပြရမယ်အဲမုတ်ချဆိုတာတွေကတော့သူသံဘုဝိယဆိုရင် တန်အနေထားကာယနဲ့ကာယနဲ့ထဲတဲ့ဆရာကောင်းလည်းကောင်းပါလေမုတ်ချလည်းမျက်မှောက်ပြုပြီးလည်းပြီးရဆင်းရဲကင်းပါတဲ့နိဗ္ဗာန်မုတ်ချမျက်မှောက်ပြုပြီးရမည်ဝိပဿနာရှုလို့သမာဓိညာအာကောပြည့်စုံတဲ့ခါကျတော့သောတာပတ္တိမဲ့ဖို့ရောက်ရင် မုတ်ချတွေ့တာပဲအဲဒီကစပြီးတွေ့သွားတာနောက်ဆုံးကျတော့ရတမဲ့ဖို့ရောက်တော့ပြည့်စုံပြည့်တာပေါ့နောက်ဆုံးအဲဒီတော့နိဗ္ဗာန်ကိုမျက်မှောက် မြင်မပြုရမယ်မြင်မပြုအောင်ဘာလုပ်ရလဲဆိုတော့ဒုက္ခသစ္စာတွေရှိရတာပဲအမှုရသစ္စာတွေလည်းပယ်ပြီးသားဖြစ်နေတာပဲရှုတိုင်းရှုတိုင်းဟာသမုဒိယမဖြစ်ဘဲနေလို့ချင်းအဲ့ဒါလည်းပဲတရင်ကညရောသားလို့ခေါ်ရပါတယ်အခိုက်အတန့်ကနင်းတာပေါ့မြင်လာကြတာတွေပေါ်တိုင်းပေါ်တိုင်းရှုတယ်မြင်လာကြတာတွေဖြစ်ပြနေတာရင်တွေ့ရတော့အဲ့ဒါတွေမြစ်သက်တာမှုမရှိဘူးကျူးမိတဲ့အာယုန်နဲ့စပြီးမြစ်သက်တာမှုမရှိဘူးငြိမ့်တယ် အဲ့ဒါသမုဒယသစ္စာငြိမ်းတာပဲသမုဒယသစ္စာငြိမ်းတာဟာသူကတည်ငါနေရောဓငြိမ်းတာပဲသို့တော်လည်းပဲအခြားသမုဒယတွေကငြိမ်းတာတော့မဟုတ်သေးဘူးတဏှာတွေအကုန်မငြိမ်းဘူးရှင်ကျူးမိတဲ့အာယုံလေးမှန်တိုင်းသိပြီးတော့မြစ်သက်ပါမှုကျင့်သွားတာတွေဒါတော့တည်ငါတည်ငါသူခိုက်တာလေးတော့ပဲတည်ငါနေရောဓလို့ခေါ်နေမှာလေအဲ့ဒါရှုမှတ်တယ်ရှုမှတ်တိုင်း အမှန်သိပြီးတော့သွဲလာမြစ်တဲ့ပါရမဲ့တနာကင်းနေတာဟာဒါလည်းနိရောဓသစ္စာကိုအရှင်ကအာမြင်မပြုပြီးတယ်လို့ဆိုရပါတယ်ဒါကလည်းဒါကဟိုအတိအတိခက်တဲ့နားလည်ခဲတယ်ဆိုဒါကြောင့်ဝိပဿနာရှိပြီးနောက်ဆုံးသောတာပတိမေဖို့ရောက်ရင်တော့နိဗ္ဗာန်ကိုအာရုံပြုပြီးပြည့်တယ်ဒါကတော့ဒီလိုနေတိုင်းနားလည်ပါဒါတော့သာသတဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့သဘောကျတာပေါ့။သင်္ရကင်းပါနိဗ္ဗာန်မုတ်ချမြတ်မောပြုတာမျိုး ဝိရိယထုတ်နေတာအဲ့ဒါပဲဆင်းရဲခြင်းမှနိဗ္ဗာန်မြင်မှပြရမယ်အာထုတ်နေရတာလေဆိုရမယ်ဆင်းရဲခြင်းပါဆင်းရဲခြင်းပါနိဗ္ဗာန်နိဗ္ဗာန်မောချာမြင်မှပြရနေမောချာမြင်မှပြရနေဆင်းရဲခြင်းပါနိဗ္ဗာန် ဆင်းရဲခြင်းပါတဲ့နိဗ္ဗာန်နိရောဓသစ္စာကိုမြင်အောင်ပြုရမယ်ဆိုတော့ဘယ်လိုလုပ်ရမလဲဆိုရင်ယုံနာရှုစဉ်ဉာဏ်ရင့်နှင်းယုံနာနဲ့ရှုလို့ပေါ်တိုင်းပေါ်တိုင်းနဲ့ယုံနာနဲ့ဒုက္ခသစ္စာတရားတွေကိုအဲ့ဒါတွေရှုလို့ဉာဏ်ရင့်လို့ရှိရင်သူတိုင်းသူတိုင်းယုံနာကိုပိုင်းခြားပြီးတယ်ဉာဏ်ရင့်လိုက်အကြောင်းကျိုးတွေဆက်သွယ်ဖြစ်နေပုံကိုတွေ့ပြီးတော့သိတဲ့ဉာဏ်ပြီးတယ်ခဏမစဲဖြစ်ပြနေတာတွေပြီးတယ်သိကြတာပြီးတာလည်းအစတော့ခကြမ်းညမ်းမယ် နောက်ကြတော့အသေးစိတ်အမှန်မြန်နဲ့မြန်မြန်မြန်ဖြစ်ပြနေတာတွေတွေ့ရတယ်အဲဒီတော့ညာနဲ့ရင့်လာလို့ရှိရင်သင်္ခါရုပ္ပခာညာရောက်တယ်သင်္ခါရုပ္ပခာညာလည်းပဲအစမှာတော့မရင်သေးဘူးလူသေးတယ်သူကသင်္ခါရုပ္ပခာညာရင့်ပြည့်စုံလာတော့သူ့လိုလိုပဲရှုမှတ်နေရင်သောတာပတ္တိမဉ္ဇဏ်ပညာဖြစ်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုသွားတာရှုမှတ်တဲ့အစတုန်းကရှုမှတ်သိတာလေးတွေရှင်းလာ မြင်နေလည်းကြားရင်ကြားတယ်ဖောင်းတယ်ပိန်တယ်စသည်ဖြင့်ရှုတာလေးတွေပေါ်လိုက်ပြောပေါ်လိုက်ပြောလိုက်နောက်ဘင်္ဂညာအလိုပါချင်းကြောက်လိုက်ကြောက်လိုက်ကြောက်ပြုတ်ဆိုတာကြီးတယ်ဒီလိုသိုံမျှပဲသိဉာဏ်မဖြစ်သေးဘူးအဲဒီလိုသိရင်ကနေပြီးတော့ယုံနာနေလုံးလုံးမရှိတဲ့ယုံနာသင်္ခါရတရားတွေလုံးလုံးမရှိတဲ့နိဗ္ဗာန်ဆိုတဲ့သဘောတရားကိုရောက်ပြီးတော့တွေ့သွားတာအဲဒါအဝေါ်စရာကြီးဘူး မရင်မရင်တဲ့ခါလေးဘာသိတယ်လို့ကိုပြောလို့မဖြစ်ဘူးဘာမှမရှိတဲ့ဘာမှမမထင်ရှားတဲ့တရားကိုတွေ့ရတာပဲယုံနာသင်္ခါရငြိမ့်တာကိုတွေ့ကြတာနိဗ္ဗာန်တွေ့တယ်သူကမကြဘူးသောတာပတိမဲမဲစိတ်ကိုစိတ်ကမဲစိတ်ကတစ်ချိန်ကိုစိတ်ကနှစ်ချိန်သုံးချိန်ဘာမှမကြပါဘူးနှစ်ချိန်သုံးချိန်ကလည်းဘာမှကြတာမဟုတ်ပါဘူးအဲ့ဒါလေဒီခဏလေးပဲပြီးရင်ပြန်ပြီးတော့อืมအပြည့်အစရှုမှတ်တဲ့အာယုံဟုတ်ခဲနဲ့ယုံနာသင်္ခါရတွေငြိမ့်ရတယ် ယုံနာသင်္ခါရမရှိတဲ့နေရာရောက်သွားတယ်။ဘာကိုတွေ့ရလို့ကိုမပြောနိုင်ဘူးသူက။အဲဒါသောတာပတိမေဖို့ညာနဲ့နိဗ္ဗာန်တွေ့တာ။နောက်တဲ့ဆက်အာထုသရာယိမေဖို့ညာနဲ့ဒီလိုနိဗ္ဗာန်ထတွေ့တယ်။နောက်ဆက်အာထုနာယိမေဖို့ညာဖြင့်နိဗ္ဗာန်တွေ့တယ်။နောက်ဆက်အာထုလို့ရှိရင်ရာသမေဖို့ညာနဲ့နိဗ္ဗာန်တွေ့တော့ကိုုံသွားပြီ။နောက်တော့အဲဒီမှာတဏှာအစရှိတဲ့ကိလေသာတွေဘာမှကုန်ဖြစ်တော့အကုန်လုံးငြိမ်းတာ။အဲဒီလိုကြောက်ရအောင်လို့ ယုံနာနဲ့ရှုနေရတာယုံနာရှုစဉ်ညာရင်းယုံနာရှုပြီးတော့နေရင်လည်းယုံနာနဲ့ရှုတိုင်းတိုင်းအမှန်တိုင်းပြီးတာပဲပြီးတယ်ပြီးတယ်လို့ပြောရတာပဲဒါပေမဲ့လို့အစတော့မထင်ရှားသေးဘူးဖောင်းနေပိန်နေဆိုရင်ဖောင်းတာလည်းပြီးရဲ့ပိန်တာလည်းပြီးရဲ့ဒါပေမဲ့လို့မထင်ရှားသေးဘူးသမာဓိအားကောင်းလာတဲ့ခါကျတော့ညာဖြစ်လာဖောင်းတာကသူကတောင်းတင်းလောက်ရတဲ့ရုပ်ပဲကွာ အဲသိရလေးကနာမယ်။ဟောင်းတယ်မှတ်တိုင်းမှတ်တိုင်းအာယုံမသိတဲ့ရုပ်နဲ့အာယုံသိတဲ့နာဒီနှစ်ခုရှိတာပဲ။ဟောင်းတယ်မှလည်းဒီနှစ်ခု၊ပင်တယ်မှလည်းဒီနှစ်ခု။ဟိုလမ်းလျှောက်တဲ့ခါကလည်းသွားတယ်၊သွားတယ်ဆိုသွားတာကတောင်းနှင်းလှုပ်ရှားတဲ့ရုပ်သိတာကနာသိစရာနဲ့သိတာယုံနဲ့နာနှစ်ခုရှိတာပဲ။ညာတော့ရုပ်ကိုရှိတဲ့ရှိတဲ့ယုံနဲ့နာနှစ်ခုပဲ။စိတ်ကူးရရှိတဲ့ခါတော့စိတ်ကူးသိတာတော့အဲဒီခါမှာတော့သိစရာက သိကူအာယုံကလည်းနာမယ်သိတာကလည်းနာမယ်ရုပ်ကတော့ဒီမှာသိမထင်ကြဘူးဒါပေမဲ့လို့အဲဒီစိတ်ကူးအာယုံနဲ့ရှုသိတဲ့အာယုံနဲ့တရားဖြစ်တဲ့ရုပ်ကတော့ရှင်းတာရုပ်ကတော့ဒါယုံနဲ့နာနှစ်ခုပါပဲအဲဒီမှာလည်းဒီတိုင်းမှာတိုင်းဟာယုံနဲ့နာနှစ်ခုသူသင်ရှားနေအဲ့ဒါတွေကိုညံရတဲ့ခါကလာသိတယ်ဒါကယုံနဲ့နာရှိသေးတယ်သူเจ้าနဲ့သူကျိုးဆက်တဲ့ဖြစ်တာလည်းဖောင်းတဲ့ပင်ထဲမှာစတုန်းကတော့ ဘောနာပင်သာလောက်ပြီးုံရှိတာပဲဘာကြောင့်ဖောင်းလဲဘာကြောင့်ပင်လဲဆိုတာမသင်ကြဘူးနောက်တော့အသက်ရှူသွင်းလိုက်တာနဲ့အသက်ရှူတဲ့လေကြောင့်ဖောင်းတယ်လားအသက်ရှူထုတ်တဲ့လေကြောင့်ပင်ကျသွားတာပေါ့အဲဒီတော့အသက်ရှူသွင်းတဲ့လေကြောင့်ဖောင်းမှုဖြစ်တယ်အသက်ရှူထုတ်လိုက်တဲ့လေကြောင့်ပင်မှုဖြစ်တယ်ဆိုတာအကြောင်းနဲ့အကြောင်းနဲ့ကျိုးဆက်သွယ်ပြီးတော့သိတယ်သွားတယ်သွားတယ်ဆိုသွားခြင်းနဲ့စိတ်ကြောင့်သွားရုပ်တွေဖြစ်နေသွားခြင်းလို့သွားတာမသွားခြင်းမသွားဘူးသွားနေရင်တောင်မှညာဥမပဲဖြစ်ဟောမှာသွားတာမရှိကြဘူး အဲဒီလိုပဲအမာရီအားကောင်းတဲ့ခါကျတော့ရှင်ရှင်ရှင်နဲ့အကြောင်းနဲ့ကျိုးဆက်သွယ်ဖြစ်နေတာလေကိုယ်တိုင်တွေ့ရတယ်အဲဒါမမရူပပစ္စယညာပြီးတော့ပစ္စယပရိက္ခညာပစ္စယဆိုအကြောင်းပရိက္ခသိသိအကြောင်းကိုသိသိအကြောင်းနဲ့ကျိုးဆက်သွယ်ဖြစ်ပုံကိုသိတယ်နောက်သမာဓိနဲ့အားကောင်းတဲ့ခါကျမှားရင်မှားရင်နဲ့ခဏ20ဖြစ်ဖြစ်သာတွေ့ရတာကိုဘယ်မှတည်တာမဟုတ်ဘူး။ဖောင်းတယ်ဆိုတော့ဖောင်းတာလေးပေါ်လိုက်ကြောက်လိုက်၊ပင်တယ်ဆိုတော့ပင်တာလေးပေါ်လိုက်တဲ့စတော့ကျဲကျဲပါပဲ။ ခေါင်းစားနဲ့ခေါင်းဆုံးနဲ့တစ်ခုပဲသွားတဲ့ခါကလာတဲ့သွားတယ်သွားတယ်ညာလာနဲ့ဘယ်လာနဲ့ဆိုရင်အစနဲ့အဆုံးနဲ့တစ်ခုပဲဘယ်ခါမှဆိုဒီလိုတစ်ခုနဲ့အစနဲ့အဆုံးခါကျဲကျဲပါပဲအစတော့အဲ့ဒါလည်းဖြစ်ပြပြီးတာပဲပြောစပေါ်တာနဲ့ပျောက်သွားတာနဲ့ဆိုတော့မမြဲဘူးဆိုတာသိတာတော့ဆိုသိတာပေါ့လေသမာဓိညာတိုးတက်ရင့်လာတဲ့ခါကျတော့အသေးစိတ်တွေပိုင်းခြားပြီးတော့သိတာဖောင်းတယ်ဆိုလို့ရှိရင်ဖောင်းတာလေးဟာ ရွေတဲ့မဟုတ်ဘဲနဲ့နှစ်ပိုင်းသုံးပိုင်းလေးပိုင်းငါးပိုင်းစသည်ဖြင့်ဉာဏ်ရင်းရင်းသလောက်ပဲအဲနှစ်ပိုင်းသုံးပိုင်းလောက်သုံးပိုင်းလောက်ဒီလိုပုဂ္ဂိုလ်ကတော့များပါတယ်လေးပိုင်းငါးပိုင်း၆ပိုင်းစသည်ဖြင့်ဒီလိုလိုထင်ပါတယ်လမ်းလျှောက်တဲ့အခါလည်းပဲညာလမ်းနဲ့ပဲဒလမ်းမှာအစတော့အစနဲ့ဆုံးဒလမ်းတစ်ခါပဲနောက်တော့သံနေလမ်းနဲ့ယူလဲယူလဲရွေးလဲပြောလဲရွေးလဲပြောလိုက်တယ်နှစ်ပိုင်းသုံးပိုင်းလေးပိုင်းငါးပိုင်းဒီလိုညာထက်တန်ရင်ထက်တန်တော့သူကညာညာဖြစ်ပြန်တာတည်းသိရတယ် မြင်တာတွေဆိုလို့ရှိရင်အဲကြားတာဆိုတာကြားတာကတော့သင်ကြားတာကြားရင်ကြားရင်တောက်သွားမြင်တာဆိုလို့ရှိရင်တော့မြင်ရတဲ့အခြင်းဟာအများအားဒီနေတယ်လို့ထင်တာများပါပဲရှုမှတ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲမြင်ရတဲ့အခြင်းလေးကြောက်သွားတာထင်နေပါတယ်ဆိုတော့လည်းပါဒီရင့်တန်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒါလေးလည်းပြီးတယ်ဒီနေ့ကလည်းခွန်ကြီးပြောရတယ်ဘုန်းပထမစပြီးအားထုတ်တဲ့ဘုန်းကြီးရဲ့ဘုံခွဲအကူက အာသူကတခါလဲမြင်နေမြင်နေနေထူတော်မှရဟိုကလည်းကြောက်တာတရားလည်းကြောက်တာဘာမှတင်းတာမရှိဘူးလေတခါလဲကြောက်ပြုတ်သွားတယ်ညိုင်းနေတယ်သူအဲ့ဒီလိုသူကပြောတယ်တော့ဟန်ကြတယ်သူအဲ့ဒါညာရင်းတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုပဲရှင်းရှင်းလင်းလင်းပေါ်ပြောက်လာတယ်ကိုသိရပါတယ်အဲဒီလိုပေါ်ပြောက်နေတဲ့ဝိပဿနာဉာဏ်တွေကအိစ္ဆဒုက္ခအနတ္တသိပြီးတော့သင်္ခါရုပ္ပခာဉာဏ်ရောက်ရင်မဉ္ဇဏ်ဖွဉာဏ်နဲ့နိဗ္ဗာန်တွေ့တာကို အဲဒါကြောင့်ယုံနာရှုစဉ်မှာတဲ့ပေါ်ဖောင်းတဲ့ပိန်နဲ့မြင်တဲ့ကြားတဲ့စသဖြင့်ပေါ်တိုင်းပေါ်တိုင်းရှုစဉ်မှာညာရင်လာလို့ရှိရင်ညာရင်ဆိုတော့တမာတိရင်မှာညာရင်တော့နောက်လာကြတာပါပါတယ်အဲတမာတိရင်လို့ညာရင်လာလို့ရှိရင်တော့နိဗ္ဗာန်တွေ့ရတယ်သိမြင်နိဗ္ဗာန်တွေ့ရတယ်နိဗ္ဗာန်ကိုသိမြင်ပြီးတွေ့ရတယ်ဘာနဲ့သိမြင်လာလို့ဆိုတော့သောတာပတိမေဖို့နဲ့တွေ့တာအစဆုံးသောတာပတိမေဖို့ပဲ အဲနောက်တော့သရာယိမဲ့ခုနောက်တော့အနာယိမဲ့ခုနောက်တော့အသတ္တမဲ့ခုနဲ့ပြရဟနာဖြစ်အခုပထမဆုံးသောတာပတ္တိမဲ့ခုနဲ့တွေ့ရင်တော့သောတာပန်တော့ဖြစ်တာပဲအောက်ကနိဗ္ဗာန်တွေ့ကရှင်းဥစွာသောတာပန်ဖြစ်ပြီအဲဒါပထမဆုံးနိဗ္ဗာန်တွေ့ရင်သောတာပန်ဖြစ်ပြီတဲ့ဒါကတော့ဆိုကူပါရဲ့ဒီကယုံနာရှုစဉ်ညာရင့်နေတာမဆိုရသေးဘူးနော်ဆိုရမယ်ယုံနာရှုစဉ်ညာရင့်စဉ် သိမြင်နိဗ္ဗာန်တွေ့ရသည်သိမြင်နိဗ္ဗာန်တွေ့ရသည်သိရားတော်နဲ့ပုဂ္ဂိုလ်တွေကတရားသူမတွေ့သေးရင် စိတ်တော့မပြည့်နဲ့ဒီလိုရှုနေတာဟာနောက်ဆုံးကြရင်ရိယမဉ္ဇဉ်ပညာရှိပြီးနိဗ္ဗာန်ကိုတွေ့မှာယုံနာယုံနာရှိစဉ်မြင်တဲ့ယုံကြားတဲ့မြင်တဲ့ယုံနာကြားတဲ့ယုံနာနားနဲ့စားတဲ့ပြုရှိတဲ့ယုံနာခေါင်းနဲ့ပင်တဲ့ယုံနာစသည်ဖြင့်ပေါ်တဲ့ခုရှုမှနေရယုံနာနေရပါပဲအဲဒီယုံနာရှုပြီးတော့နေရင်းပဲဝိပဿနာဉာဏ်နဲ့ဆင်းတဲ့သင်္ခါရုပ္ပခဏ်ရောက်သင်္ခါရုပ္ပခဏ်ရှင်းတာပြည့်စုံတဲ့အခါကျတော့ နိဗ္ဗာန်ကိုတွေ့ပြီးသိမြင်သွားတာပဲသိမြင်နိဗ္ဗာန်တွေ့ရသည်နိဗ္ဗာန်တွေ့ကရှေးဥစွာသောတာပန်ဒီနိဗ္ဗာန်တွေ့တော့ဘာအစဖြစ်တော့ဆိုရှေးဥစွာသောတာပန်ဖြစ်တယ်သောတာပတိမက်ဖို့ပြင်တွေ့တာကိုအဲ့ဒါပဲကျွမ်းနိဗ္ဗာန်တွေ့ကရှေးဥစွာသောတာပန်ဖြစ်သည်သောတာပန်ဖြစ်သည် ဘာသာစတဲ့သောတာပန်တခဏလေးရဲ့ကြာကြီးမဟုတ်ဘူးနော်နည်းနည်းများပါတယ်အဲသောတာပန်ဖြစ်ရင်ကိုပယ်လေးပါးကလွတ်မြောက်သွားပြီတဲ့အဲဒီပုဂ္ဂိုလ်ပယ်လေးပါးမကြအောင်ဘဝတွေနောက်ဖြစ်ရင်လူဘဝနောက်ဘဝကောင်းမြတ်တဲ့ဘဝရဲ့ဖြစ်ဖို့ပဲဒါလည်းပဲခုနဘဝလို့ဆိုရယ်ခုနဘဝကလည်းပဲလူဘဝရဲ့သက္ကတာကဖြစ်နေတဲ့ဘဝတဲ့ခေါ်တဲ့အသေးပဲရှိပါလေ။ကြားနေကြတာဒါပဲလို့ ခန္ဓာဘဝသာမြင်ရတယ်ထားပါတယ်မြင်ရရမြင်ရပြည့်ကြတယ်ဒီအဲခန္ဓာဘဝအတွင်းမှာပဲသရကအနာကယ ahanan နောက်ဆုံးယ ahanan တဲ့အောင်ဖြစ်ပြီးတော့သင်္ခါတိငိမ့်တာပဲအဲဒီလိုသင်္ခါတိငိမ့်တဲ့နိဗ္ဗာန်ရောက်လို့အထုံးရတယ်မေဃသစ္စာဘာဝေတဗံမေဃသစ္စာမေဃသစ္စာဘာဝေတဗံဖြစ်ပွားစေအမည်မေဃသစ္စာဆိုတာပါဠိလိုရှိတယ် ဒုက္ခនិရောဓဂာမိနိပရိပဒါအရိယသစ္စာနဲ့ဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာလို့နာမည်ပြုဒုက္ခនិရောဓဒုက္ခချုပ်ခြင်းကနိဗ္ဗာန်ဂာမိနိရောက်ရောက်စေတတ်တဲ့ရောက်တတ်ရောက်စေတတ်တဲ့ပฏิပဒါအကျင့်ဟာအရိယသစ္စာ မဲအရိယသစ္စာပဲမဲနာရိယသစ္စာပဲမဲနာသစ္စာမိမိတဏ္ဍဖြစ်စေရမယ်ရှုလဲရှုလဲမဲနာသစ္စာတွေဖြစ်နေလားအဲမရှိရင်တော့ဖြစ်ဘူးနိဗ္ဗာန်ရောက်ခါမဲသစ္စာကောင်းစွာဖြစ်ပေါ်စေရသည်အဲဒါနောက်ဆုံးကြတော့ဝိပဿနာရှင်နဲ့နိဗ္ဗာန်ရောက်ပြီးတော့ရိယမေဃသစ္စာအစစ်ဖြစ်တယ်သောတာပတိမဲ့ ဒါရာမိမဲ့နာမိမဲ့အရဟတမဲ့အစစ်ဖြစ်အဲဒီလိုဖြစ်အောင်လို့ဘောင်းစွာဖြစ်ပေါ်စေရမည်တဲ့နိဗ္ဗာန်ရောက်ပြီးတော့အရိယာမဲ့အရိယာမဲ့ကသစ္စာအစစ်ဖြစ်အောင်လို့ဘောင်းစွာအဲဘောင်းစွာဖြစ်ပေါ်စေရဘောင်းစွာအထောက်အမယ်လို့ဆိုလိုပါတယ်ဒါကသစ္စာဘောင်းစွာဖြစ်စေရမယ်ဘောင်းစွာဖြစ်အောင်အထောက်အမယ်လို့ဆိုလိုပါတယ်ဘယ်ရမယ်ဒါလည်းသိပြီးတော့ရေကျိုးလို့ပါနိဗ္ဗာန်ရောက်ခါနိဗ္ဗာန် မေသစ္စာမေသစ္စာကောင်းစွာဖြစ်ပေါ်စေရမည်ကောင်းစွာဖြစ်ပေါ်စေရမည် သစ္စာဘာဝေဒဗံဖြစ်စေရမယ်ဆိုတာမေဃသစ္စာနိဗ္ဗာန်ရောက်တာမေသစ္စာမေသစ္စာဖြစ်ပေါ်စေရမည်ဘယ်လိုဟာတော့ဆိုတော့နိဗ္ဗာန်ရောက်ခါနိဗ္ဗာန်ရောက်သောအခြင်းမေဃသစ္စာဖြစ်တာနိဗ္ဗာန်အောင်ပြုပြီးမေဃသစ္စာဖြစ်တယ်အဲ့ဒါကိုဖြစ်ပေါ်စေရမယ်ကောင်းစွာဖြစ်စေရမယ်တကယ်ပေါ့လေအမှန်တည်းဖြစ်စေရမယ်လို့ဆိုလိုပါတာဟိုရင်ဆောင်းမုံမှာကာယံလေးတွေညီအောင်လို့ကောင်းစွာလေးထည့်ရတယ် နိဗ္ဗာန်ရောက်ခါမေသစ္စာကောင်းစွာဖြစ်ပေါ်စေရနိဗ္ဗာန်ရောက်ပြီးတော့မေဃသစ္စာကိုဖြစ်ပေါ်စေရမည်အဲ့ဒါဖြစ်အောင်လို့လည်းဘုရားထုတ်နေရတာကောင်းတယ်ပိန်နဲ့ခိုင်နေရှိရမြင်နေကြတဲ့စသဖြင့်ပေါ်တိုင်းပေါ်တိုင်းရှိနေရတာနိဗ္ဗာန်ရောက်တဲ့မေဃသစ္စာဖြစ်အောင်မေဃသစ္စာသောတာပတိမေစသည်မေဃသစ္စာကြီးဖြစ်အောင်လို့အားထုတ်နေရတာဖြစ်ပေါ်စေရမည်ဆိုတဲ့အတိုင်းဖြစ်ပေါ်အောင်အားထုတ်နေရတယ် ဘယ်လိုလုပ်ပြီးတော့အထုလို့ဘယ်လိုဖြစ်သလဲဆိုလို့ရှိရင်ယုံနာနှစ်ပါးရှုပညာဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်အဲ့ဒီမေဃသစ္စာဖြစ်အောင်ကတော့ယုံနာနှစ်ပါးရှုသိဖို့ပဲရှုသိလို့ရှိရင်ဖြစ်ပါသောမေဃသစ္စာတွေဖြစ်ပြီးမဲ့ခင်ဖြစ်ပါဖြစ်ပြီးယုံနာနှစ်ပါးရှုသိညာဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်မဲ့ခင်ဖြစ်ပါဖြစ်ပေါ်တယ်ဒီတော့ကဒါလေးခဏခဏဘုန်းကြီးဟောနေကြပါပဲ အောင်လားနဲ့ဘာသာပါပါလဲအဲသမာဓိဋ္ဌိသမာသင်္ကပ္ပဉာဏ်မဲ့ကနှစ်ပါးသမာဝါစာသမာကမ္မနာသမာဇီဝသီလမဲ့ကသုံးပါးသမာဝါယမသမာသတိသမာသမာဓိဉာဏ်မဲ့သမာဓိမဲ့ကသုံးပါးအောင်လားမှာအကုန်လုံးပါပါတယ်အဲဒါမဲ့က7ပါးအဲ7ပါးကမဲ့ကဖြစ်စီရမယ်ဘာဝိတပါမေဃသစ္စာဘာဝိတပါမေဃသစ္စာဆိုတာမဲ့က7ပါးပဲ အဲဒီလောက7ပါးဖြစ်အောင်ဘာလို့အောင်လဲယုံနာ7ပါးရှုသိရမှာယုံနာ7ပါးရှုသိညယုံနာ7ပါးရှုမှဖြစ်တာမရှိရင်မဖြစ်ဘူးမြင်လိုက်ကြလိုက်ဒုက္ခသစ္စာတရားတွေအမှန်တိုင်းသိအောင်ရှုမှအမှန်တိုင်းသိပြီးရှုမှအရှုတိုင်းရှုတိုင်းလဲအဲဒီမဂ္ဂသစ္စာတွေဖြစ်နေတာပဲနောက်ဆုံးကြတော့သင်္ခါရုပ္ပကဉာဏ်ရှင်းတဲ့အခါကျတော့သောတာပတ္တိမဂ္ဂသစ္စာတစ်ခါတည်းဖြစ်တော်တာနိဗ္ဗာန်မျက်မှောက်ပြုပြီးတော့ အဲသောတာပန်ကဆက်အားထုတ်လို့သင်္ခါရသိက္ခာရောက်သရာယင်းကသာဖြစ်သရာကလည်းဆက်အားထုတ်လို့ရှိရင်သင်္ခါရသိက္ခာရရှင်းတဲ့ခါကျတော့နာဂမိမဲ့မေကသစ္စာဖြစ်နာဂာနဲ့ဆက်အားထုတ်လို့ရှိရင်သင်္ခါရသိက္ခာရရှင်းတဲ့ခါကျတော့အရဟတမေဆိုတဲ့မေကသစ္စာဖြစ်အကုန်လုံးဒီလိုဝိပဿနာညာဆင်နိုင်သွားတယ်ဝိပဿနာညာနဲ့ဘာတွေရှိရတာလဲဆိုတော့ဟိုကရှင်းတာကဘာပဲတဲ့အတိုင်းပဲ ဒုက္ခသစ္စာတရားတွေရှိပါတာဒုက္ခသစ္စာဆိုတာလည်းယုံနဲ့နာမယ်အဲဒုက္ခသစ္စာတရားတွေရှုနေမှဝိပဿနာဉာဏ်နဲ့စဉ်းတိုင်းတက်ပြီးတော့မဲ့၄ပါးစဉ်းတိုင်းဖြစ်ပြီးတော့နိဗ္ဗာန်ကိုတွေ့ရတာအဲဒီလိုတွေ့အောင်လို့ရှုရတာယုံနာနှစ်ပါးရှုပညာယုံနာနှစ်ပါးရှုပြီးလို့ရှိရင်ဉာဏ်တိုင်းကြားတိုင်းဟာယုံနာနဲ့ရှုနေရတာပဲအခုဝိပဿနာရှုနေတာလည်းအဲ့ဒါတွေပဲ ယုံနာနှစ်ပါးရှုပြီးညရှုပြီးနေလို့ရှိရင်7ပါးမခင်ဖြစ်ပေါ်စေသည်7ပါးမခင်ဖြစ်ပေါ်သည်အဲဖြစ်ပေါ်သည်ဖြစ်ပေါ်သည်လို့ပြောအခရာကြိုက်အောင်လို့7ပါးမခင်လေးလုံးဖြစ်ပေါ်သည်ကသုံးလုံးခုနှစ်လုံးအများဆုံးကြည့်ရတယ်ဒီသင်္ဃာမျိုးက7လုံးနဲ့ဒီလိုအဆင်မပြေ5လုံးနဲ့ခုနှစ်လုံးနဲ့မျိုးသားခုနှစ်လုံးကများဆိုင်လာလဲဆိုရမယ်ယုံနာနှစ်ပါး သုတိညာဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်ဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်သုတိညာသုတိညာဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်သုတိညာသုတိညာဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်သုတိညာသုတိညာဖြစ်ပါမဲ့ခင်ဖြစ်ပေါ်သည်အဲယုံနာနှစ်ပါးသုတိပြီဖြစ်ပါမဲ့ခင်ဖြစ်ပေါ် ဒီပါမကင်ကဘယ်လိုဖြစ်တယ်ရှုနာရှုတဲ့ခါကလာတဲ့ဒီမကင်ကဘယ်လိုဖြစ်တယ်ဆိုတာခဏခဏပြောနေကြပါလေဒါအခုထပ်ပြီးတော့မှတ်ပြရအောင်လို့သံမုတ်ကလေးတွေနဲ့ပေးထားပါတယ်သံမုတ်လည်းဆိုတဲ့လင်္ကာမဟုတ်ပါဘူးအဲ့ဒါရတဲ့အတွေ့စကားစကားချောချောပါရိုးရိုးရိုးစကားပါမတ်တက်ကမတ်တက်နဲ့သုံးဒါကသမာဓိမကင်သုံးပါးကိုသူက သမာဓိမဲ့ခင်သုံးပါးအခြေခံပဲသူကအရေးကြီးပါတယ်သမာဓိဋ္ဌိကဒေသနာမှာတော့သမာဓိဋ္ဌိကစပြီးဟောနေတာသမာဓိဋ္ဌိကစဖြစ်လာတော့မဟုတ်ဘူးသူကသမာဓိဋ္ဌိကသမာ သမာဓိမဲ့ခင်အားကောင်းမှဖြစ်တာဒါသူကအရေးကြီးပါတယ်ကျွတ်မှတ်မှုဖြစ်အောင်ကြောင်းညာစိတ်ထားကသမာဝါယာမမဲ့ခင်သမာဝါယာမမှာဘုရင်ကောမာရီရအပူပါပဲ ရှိနေလည်းသိတော့မဆိုရပါဘူး။ဒါမျိုးကိုယ်သမာဝယမကတခုမဲ့ခင်ကတခုဒီလိုတော့မဟုတ်ပါဘူး။သမာဝယမမဲ့ခင်မှာဇာလေးတဲ့ဘုညာစောစောကဒါလေးဖြစ်ပြီးဘူးလား။ဖြစ်တော့ပေးပါလေ။ဒီကလည်းနန္ဒတော့ကတော့မဖြစ်ရရဘူးမှာကြားနေလို့ဆိုတယ်။ဒီပေါ်မှာလေးအပူပဲ။အဲရှုမှတ်မှုဖြစ်အောင်ကြောင်းကြဆိုင်တာကသမာဝယမ။သူဖောင်းနေပင်ရစပြင်ပေါ်တိုင်းပေါ်တိုင်းရှုမှတ်တဲ့ပုဂ္ဂိုလ်မှာအားထုတ်တဲ့လုံလဝေရရှိရတယ်မရှိဘူးလား။ ဥမတဲ့ခါကာလမှာမသိမှုဖြစ်အောင်လို့ကြောင်ရဆိုင်မှုတွေမပါဘူးလားကြောင်ရဆိုင်မှုမရှိရင်ဘယ်ဖြစ်လိမ့်မှာတော့ပြင်းတဲ့ပုဂ္ဂိုလ်တွေကမရှိမှပဲနဲ့နေဘာမှကုန်ဖြစ်ဘူးအဲသိပြင်းတဲ့ပုဂ္ဂိုလ်တွေကဘာမှအာမထုလို့ဘာမှကုန်ဖြစ်ဘူးတရားနဲ့ကိုဝေးတယ်သူကအာရုံထုတ်ပါရဲ့သို့တော်လည်းပဲလုံလဝိရိယကအားနဲ့နေတာနဲ့ပေါ်ပေါ်ဆရာနေတော့မရှိမှနေတာများတယ်ရှိမှနေတာနည်းနည်းတယ် အဲဝိရိယလေးနဲ့ကျမ်းဆက်သလောက်လေးရှိမှတယ်အဲဒါဟာဝိရိယရေးကြည့်တယ်ဝိရိယအားကောင်းတဲ့ပုဂ္ဂိုလ်ကတော့ကိုအောင်းတိုင်းပိန်တိုင်းမြင်တိုင်းကြားတိုင်းပေါ်လာသမျှတွေပေါ့။ဒါမှမလွတ်ရအောင်ကျညာဆိုင်ပြီးတော့မှကျညာဆိုင်နဲ့ကျညာဆိုင်တဲ့အဲအမှတ်တည်လေးဖြစ်တာကိုအဲဒီတော့အဲဒီကျညာဆိုင်ပေးတာတွေကသူကဝိရိယပဲပါဠိလိုပါဠိလိုဝိရိယဗမာလိုကအထုမှုပါပဲလုံလဝိရိယအဲဒါ မဲ့ခင်မှာတော့သမာဝါယမမဲ့ခင်လို့ခေါ်တယ်တဲ့ရှုမှတ်မှုဖြစ်အောင်ကြောင်းညဆိုင်တာရှုမှတ်မှုဖြစ်အောင်မှတ်သိမှုဖြစ်အောင်ဖောင်းတယ်ဒိန်တယ်မြင်တယ်ကြားတယ်သိကူးတယ်စဉ်းစားတယ်ညောင်းတယ်ပူတယ်နားတယ်အဲသွားတယ်ကိုယ်ရဆန့်တယ်စသဖြင့်ကိုယ်မူရာတွေဖြစ်တိုင်းဝေဒနာတွေဖြစ်တိုင်းစိတ်မူရာတွေဖြစ်တိုင်းသဘောတရားတွေဖြစ်တိုင်းမှတ်မိအောင်လို့ကြောင်းညဆိုင်ပြီးတော့လုံလဝိရဆိုရှိရတယ်လုံလဝိရမရှိရင်အမှတ်မဖြစ်ဘူး အခုအမှတ်ကောင်းတဲ့ပုဂ္ဂိုလ်တွေလုံလောက်ရရှိလို့ဖြစ်တာအရေးကြီးပါလေအဲ့ဒါဟာသမာဝါယမပဲအဲဒီကြောင်းကြဆိုင်ပေးတာတွေကနောက်ကြီးကအထုထာတွေကသမာဝါယမပဲဆိုရမယ်ပြုမှမှုဖြစ်အောင်ကြောင်းကြဆိုင်တာကသမာဝါယမမဲ့ခင်သမာဝါယမမဲ့ခင်ပြုမှမှုဖြစ်အောင် ပညာသနာနာဟောနေကြပါပဲမဂ္ဂင်7ပါးဖြစ်ပုံကဟောနေကြပါပဲဒီမှာတော့မပုံနေလဲဆိုတော့နောက်ကျရင်လွယ်တာပေါ့ဒီကုံလုံးနားလည်ပြီနာမည်ကြတယ်ဆိုအဲ့ဒါကောင်းတယ်ပိန်တယ်မြင်တယ်ကြားတယ်ဟောလာတယ်ညတွေအကုန်လုံးရှိမှလည်းရှိမှလည်းတင်းရစိတ်မလုံးတော့ဝိရိယရှိရတယ်လုံးတော့ဝိရိယဟာသမာဝယမပဲသူရှိလို့ပဲရှိမှမှုဖြစ်တာ ယုံနာပေါ်တိုင်းမှတ်ရတာကသမာဓိနဲ့အဲ့ဒီသမာဝါယမဖြစ်တော့သမာဓိမှတ်ရတာလေးဖြစ်တာပဲ။ကောင်းတယ်။ဒီနည်းကျောင်းရဆိုင်မှုလေးရှိရမှတ်ရတာလေးဖြစ်တာအမှတ်ရတာကသမာဓိမဲ့ခင်ပြောမယ်။ယုံနာပေါ်တိုင်းမှတ်ရတာကသမာဓိမဲ့ခင်သမာဓိမဲ့ခင် နာကြတာတွေပေါ့ညာပေါ်တိုင်းကြားတာပေါ်တိုင်းနာလာသတိတာတွေ့ထိတာပေါ်တိုင်းသိကုတာပေါ်တိုင်းအောင်းတာပိန်တာညာလန်းတာဘယ်လန်းတာတွေးတာဆန်းတာစသည်ဖြင့်ပေါ့အကုန်လုံးပေါ်တိုင်းပေါ်တိုင်းနေခုမှတ်နေရအဲ့ဒါယုံနာပေါ်တိုင်းနေမှတ်နေရတာယုံမမိယာယုံမမိယာမှားတာရှုမမိယာမှားတာစိတ်တည်တာကသမာသမာဓိမဲ့ခင်အဲ့လိုရှုမှတော့သာတော့သမာဓိအမကောင်းတဲ့စိတ်ရဟိုရောက်ကြတယ်ရောက်တယ်အဲ့ဒီ ကောင်းတဲ့ပင်ထဲမှာရောဟိုရောက်စိတ်ကူးအဲ့ဒါမှာရောဟိုရောက်စိတ်ကူးမှာရောမမှန်နေတာတွေလည်းများပါလေ။သမာဓိအားကောင်းလာတဲ့ခါကျတော့မသွားဘူး။မှတ်မိတဲ့အာယုံမှာတော့စိတ်ကကြီးနေတာ။ကောင်းတာပိညာကောင်းတာပိညာဒီလိုကြီးနေတယ်။အဲမြင်လာချင်းလည်းမြင်လာကြားလာချင်းလည်းကြားလာပေါ်လာတာလေးတွေအကုန်လုံးပေါ်ရောက်ပေါ်လာလေးတွေရှုမှရရှုမှရတာစိတ်ကတည်တယ်အလွတ်စိတ်တယ်ဆိုတာမသွားဘူး။အဲ့ဒါရှုမှမိရမှားတာ ဒီမှမိတဲ့အာယုမှားတာစိတ်ကကြီးနေတာအဲ့ဒါသမာသမာဓိမဲ့ခင်ပဲဆိုရမယ်ရှင်မမိရမှာလားစိတ်ကြီးတာကသမာသမာဓိမဲ့ခင်သမာသမာဓိမဲ့ခင် တ်တိကသမဝါယမမှန်နိကသမသတိမှတ်သုံးပါသမသမารိအာမဂ်ခင်၃ပါးဤသုံးပါးကိုသမာဓိမဂ်ခင်ခေါ်သည်တဲ့သမာဓိမဂ်သမ္မာဝါယမသမ္မာသမ္မာရိတွေထက်တာကတော့မှန်ကန်တဲ့ဥစ္စာပေါ့လေဝါယမလုံးလားဆိုတာကမဟုတ်တဲ့လုံးလားလည်းရှိတာပဲတတိကလည်းတတိစစ်တာမဟုတ်တာမဟုတ်တာတွေဒီရနာတွေလည်းရှိတာပဲသမာဓိကလည်းဒီလိုပဲမဟုတ်ရတွေမှာအမှားရနာတွေလည်းရှိတာပဲ ဒါနဲ့အခုရှုတိုင်းမှတ်တိုင်းအာထုတာကမှန်စွာအာထုတာပဲမှတ်ရတာလည်းမှန်စွာမှတ်ရတာပဲစိတ်တည်တာကလည်းမှန်စွာစိတ်တည်တာပဲအဲ့ဒါကိုနားလည်ရအောင်လို့တမာလေးနဲ့ထည့်ထားတယ်မဲ့ခင်ကြီးဒီသုံးပါးကိုတမာရီမဲ့ခင်ခေါ်သေးတယ်ဒါလည်းတော့မဆိုပါနဲ့နားလည်ပါအဲဒီသုံးပါးကိုတမာရီမဲ့ခင်ခေါ်သေးနားလည်ပါရောဆို နောက်သမာဓိမဲ့ခင်ပြီးတော့ပညာမဲ့ခင်ပြည့်နှစ်နှစ်ခုပဲရှိတယ်ပညာမဲ့ခင်သမာဓိမဲ့ခင်အာရှိသောကမှန်စွာသိတာကသမာဓိတိမဲ့ခင်အဲဒီသမာဓိမဲ့ခင်သုံးပါးအားကောင်းလာတဲ့အခါကျတော့မှန်တိုင်းသိတာအားမရှိသေးခင်တော့ဘောင်းနဲ့ပိနေမှတ်တာမှန်ရဘာမှမသိသေးပါဘူးယောဂီပုဂ္ဂိုလ်တွေပထမစအားလုပ်ပါသာကမ္မဆရာတွေကဆင်းနေသူတို့ဘာမှသိသိတာမဟုတ်ဘူးပြောကြတယ်မရှိဘူးနောက်ကြတော့သူသိတာတယ်မှတိုင်းမှတိုင်းက ယုတ်ကတရားမသိတာတရားဒါလေးတွေသူသဘောကျသိတာလေအဲ့ဒါယုံနာပိုင်းခြားပြီးပေါ်ပြီးကြောက်တာပေါ်ပြီးကြောက်အဲ့ဒါသိတာလေအဲ့ဒါတွေကအဖြစ်အပျက်တွေသိလာတာအိစ္ဆရုပအနတ္တတွေသိလာအနံကောင်းပါလေအဲ့ဒါသမာဓိအားကောင်းမှဖြစ်တာတဲ့သမာဓိအားမကောင်းလို့ရှိရင်မဖြစ်သေးဘူးသမာဓိတော့ယထာဘုရားဗဇာနာတိဇနစာပြဟောတာသမာဓိတော့စိတ်တည်ကြည်သောပုဂ္ဂိုလ်ယထာဘုရားဟုတ်တိုင်းမှသာဗဇာနာတိအမှန်တိုင်းသိတာသမာဓိဖြစ်လို့ရှိရင် မာဓိတွေလို့ရှိရင်ယုံနာကိုလည်းအမှန်တိုင်းသိအကြောင်းကျိုးဆက်သွယ်ဖြစ်တာလည်းအမှန်တိုင်းသိခဏမစက်ဖြစ်ပြီးပြောဖြစ်ပြီးပြောအဲ့ဒါလည်းအမှန်တိုင်းသိဖြစ်ပြီးပြောကတော့အိဋ္ဌမမြဲဘူးဒုက္ခဆင်းရဲပဲအနာတ္တအာတ္တမဟုတ်ဘူးဒါတွေလည်းအမှန်တိုင်းသိတာအဲ့ဒါမာဓိမကင်အားရှိတဲ့အခါမှာသမာဓိမကင်သုံးပါအားရှိပြီဆိုရင်မှန်စွာသိတယ်အခုတရားထုတ်ရတာအဲသမာဓိမကင်အားကောင်းအားထုတ်ရအားမကောင်းသေးရင်အမှန်တိုင်းမဖြစ်သေးဘူးဆိုရမယ်သမာဓိမကင်သမာဓိမကင် မရှိသောအခါမရှိသောအခါမှန်စွာသိတာကမှန်စွာသိတာကသမာဓိဋ္ဌိမဲ့ခင်သမာဓိဋ္ဌိမဲ့ခင်သမာဓိဋ္ဌိမရှိသော ၃ပါးပေါ့။သမာဝါယာမသုံးလာတယ်ပဲအကောင်းပြီ။သမာဓိမှတ်ရတယ်အကောင်းပြီ။သမာသမာဓိစိတ်တည်ခြင်းမလားအကောင်းပြီ။သမာဓိနဲ့သုံးပါးအားရှိတဲ့အခါမှာမှတ်တိုင်းမှတ်တိုင်းအမှန်ကိုသိရဲ့ရုပ်သဘောနာမ်သဘောလေးတွေသွားကြပြီးတော့သိတဲ့အကြောင်းနဲ့အကျိုးလည်းပဲသိတာများသိတဲ့ခဏမစဲဖြစ်ပြနေတာဖြစ်ပြီးပြတော့ဒါလည်းသိတဲ့အိသဒုက္ခအနတ္တသဘောလည်းသိတဲ့အာသမာသမာဓိဋ္ဌိ မှန်စွာသိတာပဲတဲ့အဲ့ဒါမာရိကြီးမှန်စွာသိတဲ့မာရိကြီးဆိုတာညာမဲ့လို့မှန်စွာသိတာကသမာဓိရှိမဲ့ခင်ကျုမတိုင်းမှန်စွာသိအောင်စိတ်ညွတ်တာကသမာသင်္ကပ္ပသမာဓိမဲ့ခင်ဖြစ်ရင်သမာသင်္ကပ္ပကသူ့ဟာသူဖြစ်တတ်တာပါဒါတော့ထူအောင်ထူရပါဘူး။ညသမာဓိမဲ့ခင်အားကောင်းလို့ရှိရင်သမာသင်္ကပ္ပမှန်တိုင်းသိညွတ်ပေးတဲ့သဘောလေးရှိတယ် အခုလောကဆိုရင်လည်းလောကကြီးရာတွေအကောင်းတွေစဉ်းစားတဲ့အခါကောင်းတဲ့စိတ်တွေဖြစ်တယ်အဆိုးတွေစဉ်းစားတဲ့အခါဆိုးတွေဖြစ်တယ်အဲ့ဒါကြီးကတော့စဉ်းစားတာတွေသောသောကပြုတယ်စဉ်းစားတာတွေကသူကပေါ်တယ်အခုဝိပဿနာရှိရမှာတော့ရှုတိုင်းရှုတိုင်းမှာစိတ်တစိတ်ထဲမှာကိုအကုန်လုံးသမာသင်္ကပ္ပသမာဓိကတွဲဖြစ်တာလို့ဒါကြောင့်မို့ရှုမှတ်တိုင်းမှတ်တဲ့စိတ်ထဲမှာပဲအမှန်တိုင်းသိအောင်လို့စိတ်ညှုပ်ပေးတဲ့သဘောတရားသူကသူပါလာတယ် အဲ့ဒါဘာတော်သူကလားသမာသင်္ကပ္ပမေတ္တာခေါ်တယ်သမာသင်္ကပ္ပမှန်စွာကြံစည်ခြင်းကြံစည်ဆိုပေမဲ့လို့သူအထူးတလည်းကြံစည်နေရတာမဟုတ်ဘူးမှားရင်မှားရင်နဲ့အမှန်ဘက်ကိုစိတ်ညှို့ပြီးတော့သမာဓိကြီးကအမှန်ကိုမြင်ပြီးသွားတာပဲဒါပဲပြောဒါကြောင့်မို့အဲ့ဒါနားလည်အောင်လို့ပြရှုမှတ်တိုင်းမှန်စွာသိအောင်လို့တဲ့သိညွတ်တာကတဲ့သိညွတ်တာက ဒါတောင်းမှုကဘာဟုံးနဲ့ခတ်တူဖြစ်နေဘာဟုံးမဟုတ်နော်တောင်းမှုလေဟုတ်လားဒါတွေကဘာဟုံးလားဘဝဘဝနဲ့မထင်လို့လားပြောတာကျွမ်းမှတိုင်းမှစွာသိအောင်စိတ်ညွတ်တာကအမဟာသင်္ကပ္ပမိတ်ခင်ဆွေရမယ်ကျွမ်းမှတိုင်းမှစွာသိအောင်စိတ်ညွတ်တာကအမဟာသင်္ကပ္ပမိတ်ခင် နှစ်ပါးကိုပညာမဲ့ခင်ခေါ်သည်တဲ့အဲဒါသမာသမာဓိဋ္ဌိနဲ့သမာသင်္ကပ္ပဒီမဲ့ခင်နှစ်ပါးကိုပညာမဲ့ခင်သမာဓိဋ္ဌိကမှန်တိုင်းသိတာကိုသူ့ကိုပဲအညီပေးပြီးတော့ပညာလို့အညီပေးထားတယ်သမာသင်္ကပ္ပနဲ့သမာဓိနှစ်ခုလုံးကိုပညာဒီကသမာဝါယမသမာသတိတွေရောသမာဓိနာမည်နဲ့သမာဓိမဲ့ခင်ပေးတာသမာဓိမဲ့ခင်က၃ပါးပညာမဲ့ခင်ကနှစ်ပါးပေါင်း၅ပါး ဒါကတော့ရှိတိုင်းရှိတိုင်းထင်ရှားတွေ့နေတာကာမဝါစာမှန်စွာပြောခြင်းနဲ့ဒီကြားထဲမှာဟိုဒီရင်လေးဒါလေးခေါ်မယ်ပုံမှန်အစီလေးဒီခေါ်လေးကမေ့အတ္တမကမ္မန္တနောက်ကပါတယ်အဲ့ဒါလေးမျိုးဒီထည့်ရမှာဒါလည်းပဲသူတို့ဒီမရှိတော့မထည့်နိုင်ဘူးဆိုမှဒီကချစ်ပေးပါဆိုတော့သမဝါစာပါဠိမှန်စွာပြောခြင်းကဘာသာပြန်မယ် မဝါစာဆိုတာမှန်သာပြောတာပဲမှန်သာပြောဆိုရင်လည်းတကယ်ပြောတာမဟုတ်ပါဘူးသူကမာယုဆိုတာမပြောခြင်းပါပဲမာယုဆိုတာမပြောတာဟာသမဝါစာခေါ်ပါလေသမာကမ္မန္တမှန်စွာပြုခြင်းဆိုတာလည်းမှန်စွာပြုတာကိုပြောတာမဟုတ်ပါဘူးမာယုဆိုတာမပြုတာကိုပြောတာအဲသမဝါစာမှန်စွာပြောတယ်ဆိုတာမူသာဝါဒနဲ့လိမ်မပြောဘူးလိမ်မပြောရင်ဒါသမဝါစာပဲ မပြောရဲနေုံနဲ့လည်းသမာဝါစာခွာတယ်ပြောမှရတော့မဟုတ်သီတုနာဝါစာတဲ့ခုံးတိုက်စကားတွေမပြောဘူးဆိုရင်လည်းသမာဝါစာသုဒ္ဓဝါစာတဲ့ကျမ်းစာထာနာဆဲဆိုကျိန်မောင်းပြောတဲ့ဥစ္စာအဲ့ဒါမျိုးမရှိရင်လည်းသမာဝါစာသံဖပလာပအပြင်ပြင်းနေအပြင်ပြင်းတွေကိုပြောတာတွေရှိတယ်အဲ့ဒါလည်းပဲအဲ့ဒါတွေမပြောရရင်ဒါသမာဝါစာပဲတကယ်ပြောမှရတော့မဟုတ်ပါဘူးအာမကမ္မန္တကလည်းထို့အတူပဲ မာယုဇာမပြုလို့ရှိရင်မှန်စွာပြုတယ်လေဆိုရတယ်မာယုဇာပြုတာကငါးပါးတရားတဲ့အစာနာအသုံးခုပါပဲပါဠိပါရပညာအသက်သချင်းတို့ညှင်းဆဲခြင်းတို့အဲ့ဒါမာယုဇာပြုတာအဲ့ဒါမရှိရင်ဒါဓမ္မကမ္မန္တရပြီးတော့အထိန်နေတာသူများဥစ္စာကိုတရားသဖြင့်ခိုးယူခြင်းအာမိစ္ဆာကမ္မန္တကိုအဲ့ဒါမရှိရင်မခိုးမိဘူးပဲနဲ့ကင်းနေလို့ရှင်သတ္တမကမ္မန္တ ရောကာမေသူမိတ်ဆဆာကာမဂုဏ်မှာမတရားသဖြင့်ပြုလွန်တာတွေပေါ့လေမိဘတွေပါလေအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကသဘောတူလို့ဒီလက်ထပေးထားတာတွေပါရတော့တာအပြည့်မရှိပါဘူးဒီလိုမဟုတ်ဘဲနဲ့အတရားသဖြင့်မေတော်မှုကျူးလွန်လို့ရှိရင်အဲ့ဒါကာမေသူမိတ်ဆဆာရခေါ်ရတာအဲ့ဒါ မာယုံစာပြုခြင်းပဲအဲ့ဒီမာယုံစာပြုခြင်းကျင်းလို့ရှိရင်သမ္မာကမ္မန္တပဲဒါမင်းကသမ္မာကမ္မန္တဘာလို့ရမယ်တော့ဒီလိုတော့မဟုတ်ဘူးသူအဲ့ဒီမိစ္ဆာဝါစာမာယုံစာပြောခြင်းဆိုတာရဲ့ပြောင်းပြန်မှန်စာပြောတာတွေကတော့ရှိရင်လည်းရှိပါတယ်ဒါပေမဲ့လူရင်းကတော့ကိုမာယုံစာပြောဆိုခြင်းမှကျင်းနေတာကိုသမ္မာဝါစာခေါ်တယ်သမ္မာကမ္မန္တကလည်းမာယုံစာပြုလို့ခြင်းမှကျင်းနေတာကိုသမ္မာသမ္မာကမ္မန္တလို့ခေါ်တယ်ဒါလေးလည်းနားလည်ထားမှာဒါကဒီလိုပဲလုပ်ထားရတယ် တမန်အာဇီဝတဲ့မှန်စွာအသက်မွေးခြင်းသက်မွေးဆိုတာစာရေးတော်ရေးနေထိုင်ရေးသုံးဆောင်ရေးတွေကိုဆရာဆရာကြံလောက်ကင်တဲ့အခါမှာမတရားသဖြင့်ဆရာကြံလောက်ကင်တာမိစ္ဆာအာဇီဝခေါ်တယ်မတရားသဖြင့်ကြတာမြောက်စာရေးခိုးလူရဲ့ယူလာအာသတ္တဝါတွေပတ်ဖြတ်ပြီးတော့မတော်တာတွေလို့အဲ့ဒီလိုဟာတွေကမိစ္ဆာအာဇီဝခေါ်တယ်အခုအဲ့ဒါတွေကကျင်ဆောင်လို့ဒါတွေမလုပ်ခဲနေရင်သမာအာဇီဝပဲ။ဒါငါးပါးသီလ ထောက်တည်တဲ့ပုဂ္ဂိုလ်တွေကဓမ္မဝါစာဓမ္မကမ္မနာဓမ္မကြီးကပြည့်စုံနေတာပါပဲဒီကောင်းတာတွေပြောရမယ်ဒီလိုမဟုတ်ပါဘူးအမှန်သာတွေတကယ်ပြုလုပ်နေရမယ်ဒီလိုမဟုတ်ပါဘူးပြောတော့အသေးမေးဝမ်းကြောင်းကောင်းမွန်စွာတွေဘာတွေလုပ်ရမယ်ဒီလိုမဟုတ်ပါဘူးသူကအဲဒီမတရားသဖြင့်ပြောခြင်းပြုလုပ်ခြင်းတရားသဖြင့်သာသာရေးတော်ရေးနေထိုင်ရေးတွေကိုဆက်ကြံပြုလုပ်ခြင်း အဲ့ဒီတော့ဟာတွေကင်းနေလို့ရှိရင်သာသမာဝါစာသမာကမ္မန္တသမာဇီဝသီလမဲ့ခင်ပြီးမှာပါပဲအခု၅ပါးသီလဆောက်တည်ပြီးတော့၅ပါးသီလပြည့်စုံနေရင်လည်းပဲဒီသမာကမ္မသမာဝါစာသမာကမ္မန္တသမာဇီဝအကုန်လုံးပြည့်စုံတော့ပါပဲဒီပါသီလဆိုရင်ပိုပြီးပြည့်စုံပါတယ်စင်သာနေတဲ့ရဟန်းတွေဆိုရင်ပိုပြည့်စုံပါတယ်အဲ့ဒါကြီးကဒီ၃ပါးကသီလမဲ့ခင်ဖြစ်ပြီးတဲ့အဲသီလထဲမှာပါတဲ့ စေတသိက်တရားပေါ့လေသမာဝါစာလည်းစေတသိက်တရားတစ်ခုသမာကမ္မတာစေတသိက်တရားတစ်ခုသမာအာဇီဝစေတသိက်တရားတစ်ခုအဲဒါလေးတော့တစ်ခေါက်ကျူဆိုရင်တော်ပါရဲ့သမာဝါစာသမာဝါစာမှန်စွာပြောခြင်းသမာကမ္မန္တသမာကမ္မန္တမှန်စွာပြုခြင်း အမှန်အာဇီဝသံစွာသည်မွေးခြင်းဒီသုံးပါးကသီလမဲ့ခင်ဖြစ်သည်အဲသီလမဲ့ခင်တဲ့အာ9နိုင်ပြီရော9မိနစ်လိုတော့ပြနိုးသက်ပေးတာဆိုတော့လေဟိုတရားဟောစဉ်ကနေကြည့်လိုက်လို့ရှိရင်တဏှာကြီးခွဲမှာ 9မိနစ်လောက်ပဲပူပါသေးတယ်ဆိုတာ။နိုင်နိုင်မရှိသေးပါဘူး။ဟိုလေတနာရီခွဲမရှိသေးပါဘူး။တနာရီမှာ9မိနစ်လောက်ပဲကြာပါသေးတယ်။သေးပါဘူးတနာရီခွဲမရှိသေးဘူး။တနာရီခွဲတည်းရတာရရအောင်လို့ည။3နာရီလို့တတ်တယ်3နာရီတည်းနည်းနည်းစောပြီးနှိုးကြတယ်နှိုးပါ။အဲသမာဝဇ္ဇသမာကလသမာဇီဝကမတော်မသင့်သီလဆောက်တည်ပြီးမတော်မသင့်မပြုဘဲနေရင် သီလမဲ့ခင်နေပြည့်စုံနေတာပဲပါဠိပါဒသင်္ဃတဲ့သတ်ရရှိတဲ့ကမှာဒါပဲသင်ကြောင်းနေရင်သမာကမ္မန္တပြည့်စုံတယ်မိစ္ဆာအဲမူတာဝါဒမာယုစာပြောရမယ်အခါကာလမပြောဘဲနဲ့သင်ကြောင်းနေရင်ဒါပြည့်စုံနေတာပဲမတရားသဖြင့်သမုဝါညာပစ္စည်းဥစ္စာရှားမယ်ညာအဲ့ဒီလိုမရှားဘဲနဲ့နေလို့ရှိရင်တရားသင်ရလာတဲ့ပစ္စည်းတွေကိုမသုံးဆောင်ဘဲနေလို့ရှိရင်ဒါသမာအာဇီဝပြည့်စုံတာအဲ့ဒါက စေတသိက်တွေသီးတာနေသမာဝါစာစေတသိက်ကသူကတစ်မျိုးပဲသူဖြစ်တဲ့အခါသမာကမ္မနာသမာဓိရောမပါဘူးသမာကမ္မနာဖြစ်တဲ့အခါလည်းသူတစ်မျိုးတည်းပဲသမာဓိရောဖြစ်တဲ့အခါလည်းသူတစ်မျိုးတည်းတစ်ခုချင်းတစ်ခုချင်းဖြစ်တယ်လို့ကျမ်းဂန်ကြပြီလို့ဆိုပါတယ်သို့တော်လည်းမဂ္ဂင်ရှိပါတရားဝေဘာနဲ့ခါကာလကြတာခုနကသမာဓိမဂ္ဂင်နဲ့ အဲပညာမဲ့ခင်အဲတမာတိတိတယ်တမာတိမဲ့ခင်နဲ့ပညာမဲ့ခင်ပြည့်စုံလို့ရှိရင်ဒီသီလမဲ့ခင်တွေလည်းပြည့်စုံနေတာပါပဲသူတရားထုတ်တဲ့ပုဂ္ဂိုလ်တွေပြည့်စုံတာပဲသူအထင်ရှားတာပဲတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေရှုမှတ်တယ်ရှုမှတ်တယ်အဲအမကမ္မတာမိစ္ဆကမိစ္ဆကမ္မတာဆိုတဲ့မာယုသာပြုရဆိုတဲ့မာတိအာသူဘာသက်သာခြင်းသူဘာဥစ္စာခိုးရခြင်းစသည်တွေပြုမှပြုပဲကျင်းနေတာပဲ မူလဝါဒဒိဋ္ဌိကျိုးဆိုခြင်းစသည်တွေလည်းမိစ္ဆာဝါစာတွေကျင်းနေတာမတရားသဖြင့်အသက်မွေးခြင်းဆိုတဲ့အဲမတရားသဖြင့်ပြစ်စစ်ရှာမှုတွေလည်းပဲကျင်းနေတာမှတ်တိုင်းမှတိုင်းကျင်းပါလေအဲဒီတော့ဒါသီလမဲ့ခင်တွေတကယ်ပါဝင်နေတယ်လို့ယူသိနေတာပါပဲစေတသိက်အနေအားဖြင့်မပါတော့လည်းပဲမဲ့ခင်တရားတွေအနေအားဖြင့်မတော်မသင့်တာတွေကျင်းရှင်းနေတာဟာတော့သိထင်ရှားနေ အဲနောက်ဟိုမဲ့ကြတော့မဲ့လေးပါးခိုလေးပါးမဲ့လေးပါးကြတော့ကိုသောတာပတိမဲ့ဗာမိမဲ့နာယိမဲ့ရာဇမဲ့အဲဒီမှာမဲ့ခင်၈ပါးအဲဒီမဲ့ခင်၈ပါးထဲမှာသမာဓိမဲ့ခင်နဲ့ပညာမဲ့ခင်ကတော့ဒီလိုပါပဲ၃ပါးနဲ့၂ပါးနဲ့အလုံး၅ပါးပါပဲသမဝါစာသမารသဝါဇီဝတွေလည်းအပြည့်နဲ့ပါတယ်အပြည့်နဲ့မှာစေတသိက်တွေကိုပါတယ်ဆိုပြီးတော့ကျမ်းဂန်တွေကသိစာပြတယ် ဒါပေမဲ့လို့အဲ့ဒီခါကာလမှာအဲနိဗ္ဗာန်ကိုအာရုံပြုဖြစ်တဲ့ခါကာလမှာမိစ္ဆာဝါစာမကျင်ဆောင်တဲ့အနေမျိုးတို့ဘာလို့လဲဒီလိုတော့လဲစိတ်ကူးတွေမဖြစ်နိုင်ပါဘူးမိစ္ဆာကမ္မန္တမှာကျင်ဆောင်တဲ့အနေမျိုးတွေစိတ်ကူးတွေလည်းမဖြစ်နိုင်ဘူးမိစ္ဆာအာရုံမှာကျင်ဆောင်တဲ့အနေမျိုးတွေစိတ်ကူးတွေမဖြစ်နိုင်ပါဘူးဒါပေမဲ့လို့အဲဒီနိဗ္ဗာန်အာရုံပြုဖြစ်ကြတဲ့က မိစ္ဆာဝါစာမိစ္ဆာကမ္မနာမိစ္ဆာအာဇီဝတွေကတော့ကျင်းသွားတယ်မကောင်းမှုအကုသိုလ်တွေသူဘယ်တော့မှမပြုတော့ဘူးလုံးကျင်းသွားတယ်ဒါကြောင့်မို့အဲ့ဒီလိုကျင်းတာနဲ့သီလမဂ်ခင်တွေလည်းပဲဒီအရိယာမဂ်ခင်ထဲမှာမက်မဂ်ခင်တရားထဲမှာပါတယ်ဆိုပြီးတော့စေတသိက်နဲ့တကွာယူရပါတယ်ဝိပဿနာရှုတဲ့ခါကာလတော့အဲ့ဒီလိုပါတယ်လို့ကျမ်းဂန်တွေကဆိုထားတာတော့မရှိဘူးဒါပေမဲ့လို့ပါဠိတော်တွေကြည့်ရတာကတော့အဲဒီတော့မှဝိပဿနာရှုရရင်မဂ်ခင်ရှိပါလို့ပဲပြပြထားတယ် ပြီးတော့နိဗ္ဗာန်အာရုံပြုပြီးဖြစ်တဲ့အခါမှာမတော်မသင့်တဲ့ပြောဆိုမှုပြုမှုတွေကင်းတယ်လို့ပဲရှုမှတ်တိုင်းရှုမှတ်တိုင်းမတော်မသင့်ပြောမှုပြုမှုတွေကင်းနေလို့ဒါတွေဟာသီလမဲ့ခင်နေလည်းပါဝင်တယ်လို့အဲဒီလိုပြောမယ်ဆိုပြောသင့်ပါတယ်သင်လည်းသင့်ပါတယ်အဲဒါကြောင့်ဒီဟာလေးနားလည်အောင်လို့ယင်းသီလမဲ့ခင်သုံးပါးသည်သီလဆောက်တည်ခြင်းသုံးကြဲကပြည့်စုံလာခဲ့ပြီတရားအထုတ်တဲ့ပုဂ္ဂိုလ်ဒီမှာသီလဆောက်တည်ရပြည့်စုံလာတာ တရားတော်အာမထုတ်ရသေးဘူးအဲ့ဒီတည်းကသူကမတော်တာတွေမပြုဘူးတို့ဖြစ်၍ရှုမှတ်ခိုင်းနိုင်လဲမဲခင်စေပါလုံးဖြစ်ပွားသည်ဟုသိရသည်ဒါကြောင့်သီလဆောက်တည်ယုံနဲ့မတော်တာတွေမပြုဘဲနဲ့ကင်းနေတာနဲ့သီလပြည့်စုံတယ်လို့မဲခင်စေပါအဲသီလမဲခင်တွေပြည့်စုံနေတယ်လို့ပဲရှုမှတ်နေတဲ့အခါသူကသာပြီးတော့ကင်းသေးတာပဲမရှုမှတ်တဲ့ပုဂ္ဂိုလ်ကအခုကင်းမယ်တော့ကြကင်းညီမကင်းတာရှုမှတ်နေတဲ့ပုဂ္ဂိုလ်ကကင်းတယ်ဒါကြောင့်မို့ ကျွမခိုက်နိုင်လဲမဂ္ဂင်7ပါးလုံးဖြစ်ပွားသည်ဟုသိရမဂ္ဂင်7ပါးလုံးဖြစ်ပွားတယ်သမာဓိဋ္ဌိသမာသမာဓိဋ္ဌိသမာသမာဓိဋ္ဌိသမာသင်္ကပ္ပသမာဝဇ္ဇသမာကမ္မနာသမာဇီဝအစသည်အလုံးပေါ်တဲ့မဂ္ဂင်7ပါးလုံးအဲဒီသီလမဂ္ဂင်တွေလည်းပြည့်စုံတယ်လို့သိရသည်သိနိုင်သည် အရိယာဖြစ်သောအရိယာမဲ့ဖြစ်သောအခါမဲ့ခင်တရားမဲ့ခင်တရားကိုအရိယာမဲ့ဖြစ်သောအခါမဲ့ခင်တရားကိုဆိုတာမဲ့ခင်တရားစုပေါ့ကိုကကာနဲ့မဟုတ်ဘူးမိမိကိုမျိုးဘယ်လိုလဲမဟုတ်ဘူးကွာတရားကိုဆိုတာတရားတရားစိတ်တရားအင်္ဂါပေါ့လေမဲ့ခင်တရားအင်္ဂါစိတ်ပိုင်းအဲဒီအားလုံးလည်းမဂ္ဂင်7ပါးတရားလုံးပြည့်စုံနေပြီမှားရမည်မှားသားရမည် ဒါပါပဲအဲ့ဒါလေးတစ်ခေါက်ဆိုတော့ပါလိုက်ဆိုရယင်းသီလမဲ့ခင်သုံးပါးသည်သီလဆောက်တည်ရှင်သုံးကြတဲ့ကပြည့်စုံလာခဲ့သည်သို့ဖြစ်၍သုမခိုင်နိုင်လေသုမခိုင်နိုင် ခင်စစ်ပါလုံးမဲ့ခင်စစ်ပါလုံးဖြစ်ပွားသည်ဟုဖြစ်ပွားသည်ဟုသိရသည်သိရသည်ဒုက္ခသစ္စာကိုမင်္ဂလာသာပြီးအောင်ရှုခြင်းသမုဒယသစ္စာပယ်နေအောင်ရှုခြင်းအဲမြေရသစ္စာနောက်ဆုံးချက်မျက်မှောက်ပြုနိုင်အောင်လို့ရှုခြင်းမေဃသစ္စာမဂ္ဂင်7ပါးကြမိမိသာနာဖြစ်ပြီးနောက်ဆုံးအရိယမဂ္ဂင်ဖြစ်အောင်ရှုခြင်းဖြင့်မဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ဖြင့်မဉ္ဇဏ်ဖုန်ဉဏ်ဖြင့်နိဗ္ဗာန်ကို လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။